ကဲသင်္นမ်းမစခင်လေးပေါ့နော်ဒကာကြီးတွေဒကာကြီးတွေကိုဘုန်းကြီးမေကုံးလေးတွေမေးကြည့်တယ်နဲ့ဘုရားယရနာတရားယရနာသံဃာယရနာဆိုပြီးယရနာ၃ပါးရှိတယ်ဘုရားယရနာအပေါ်၌ယုံကြည်ချက်ဗရန်တရားအပြည့်အဝရှိကြပါသလားလို့မေးရင်ဘယ်လိုဖြေကြမလဲရှိပါပါဘုရားကဲနောက်ဒုတိယမေကုံးတစ်ခုဘုရားရှင်ဟောကြားပြတာဆုဆုံးမှာ ဟောတော်မူခဲ့တဲ့တရားဒေသနာတော်ဒီအပေါ်၌ကိုယုံကြည်ချက်တရားတရားရှိကြပါရဲ့လားရှိပါရဲ့ခင်ဗျာသူတို့ကြကြမမယုံဘူးလို့မပြောနဲ့နော်ဒါဒီကမကြီးတွေဒီကကြီးတွေကိုဘုန်းကြီးနေတန်းချီထားတာနော်ကဲဒီမှာဏိဒနာကထာအကြောင်းပြစာရန်လာဆိုတာလေးကိုဖတ်ကြည့်ပါနော်အဲ့ဒီမှာယဟန်နေက ယဟန်တို့အပြင်ယဟန်တို့သည်အဓမ္မကိုဓမ္မဟုထင်ရှားပြကြကုန်၏ယဟန်တို့ထိုယဟန်တို့သည် လူအများ၏အစည်းပွားမဲ့ခြင်းငှာလူအများ၏ချမ်းသာမဲ့ခြင်းငှာလူအများ၏အကျိုးမဲ့ခြင်းငှာနတ်လူတို့၏အစည်းပွားမဲ့ခြင်းငှာဆင်းရဲခြင်းငှာကျင့်သည်မြင်ကုန်၏ကိုယဟန်တို့သည်ယဟန်တို့ထိုယဟန်တို့သည်များစွာသောအကုသိုလ်တို့ဂေါလိဖြစ်ပေါ်စေသည်မြည်ကုန်၏ ထိုယံတို့သည်ဤသာသနာတော်ကိုလိခွေပြောက်စေသည်မိကုန်၏နိဒာနကထာအကြောင်းပြစရဏနော်ဒီနံပါတ်1ကအဓမ္မကိုဓမ္မလို့ထင်ရှားပြတယ်နောက်နံပါတ်2ကြတော့ယဟန်တို့အကျဉ်ယဟန်တို့သည်ဓမ္မကိုအဓမ္မဟုထင်ရှားပြကြကုန်၏ယဟန်တို့ထိုယဟန်တို့သည်လူအများ၏ အစည်းအပွားမဲ့ခြင်းဟာလူအများကြီးချမ်းသာမဲ့ခြင်းဟာလူအများကြီးအကျိုးမဲ့ခြင်းဟာနတ်လူတို့၏အစည်းအပွားမဲ့ခြင်းဟာဆင်းရဲခြင်းဟာကျင့်သည်မြေကုန်၏ယဟန်တို့ထိုယဟန်တို့သည်များစွာသောအကုသိုလ်ကိုလိဖြစ်ပေါ်စေသည်မြေကုန်၏ထိုယဟန်တို့သည်ဤသာသနာတော်ကိုလိကွယ်ပြော့စေသည်မြေကုန်၏ပြင်ကုတ်ထုပါဠိတော်စာမျက်ပထမတွဲစာမျက်နှာ78 79မှာ မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားပဲနော်ဘုရားရှင်ဟောထားတဲ့တရားတွေရှိပါတယ်အဲ့ဒီတရားတွေကိုဘုန်းကြီးတို့ဘက်ကတော့ဓမ္မလို့ဆိုတယ်နော်ဘုရားမဟောတဲ့တချို့အဓမ္မတရားတွေရှိကြတယ်နော်အဓမ္မတွေကိုဓမ္မဘာပဲလို့ထင်ရှားပြတယ်ဘုရားရှင်ဟောထားတဲ့ဓမ္မကိုလည်းအဓမ္မလို့ထင်ရှားပြတယ်အဲ့ဒီလိုပြနေတဲ့ပုဂ္ဂိုလ်တွေဟာ တော်ရည်ဆင်းရဲဒုက္ခရောက်ဖို့ရန်ကြင့်နေတာလည်းမြည်တယ်။သာသနာတော်ကိုကွယ်ပြော့အောင်ပြုလုပ်နေတဲ့ပုဂ္ဂိုလ်တွေလည်းဖြစ်တယ်။ဘာဖြစ်လို့လဲ။သာသနာဆိုတာကဘုရားရှင်ရဲ့အဆုံးအမကိုသာသနာလို့ခေါ်ပါတယ်။သူကဘုရားရှင်ဟောရတဲ့ဓမ္မကိုသူကအတ္တမလို့ပြောနေတယ်။အတ္တမကြတော့လေဓမ္မလို့သူကလောက်ပြတော့သာသနာတော်ကိုကွယ်ပြော့အောင်လုပ်နေတဲ့လုပ်ငန်းခွင်တစ်ခုဖြစ်နေတယ်။ဒါကိုဒကာကြီးတွေလူမကြီးတွေ အလေးနဲ့တတိထားဖို့လိုတယ်နော်ဒါဘုရားဟောသွားတာနောက်တစ်ခုယဟန်တို့အကြည်ဟန်တို့သည်အာဓမ္မကိုအာဓမ္မဟုထင်ရှားပြကြကုန်၏ယဟန်တို့ထိုယဟန်တို့သည်လူအများ၏အစိအပွားဖြစ်ခြင်းငှာလူအများ၏ချမ်းသာခြင်းငှာလူအများ၏အကျိုးဖြစ်ခြင်းငှာနတ်လူတို့၏အကျိုးစီးပွားဖြစ်ခြင်းငှာချမ်းသာခြင်းငှာကျင့်သည်မြေကုန်၏ ယဟန်တို့ထိုယဟန်တို့သည်များစွာသောကုသိုလ်တရားကိုလီဖြစ်ပေါ်စေသည်မိကုန်၏ထိုယဟန်တို့သည်ဤသာသနာတော်ကိုလီတည်တတ်စေသည်မိကုန်၏အဓမ္မကိုလည်းအဓမ္မလို့ပြောပြဖို့ဘုန်းကြီးတို့ယဟန်တော်တွေမှာတာဝန်ရှိပါတယ်နော်အာဆရာတော်ဘာကဘုန်းကြီးကိုငေါက်ဖူးတယ်ဘယ်လိုငေါက်လဲကာမောနာကိုလန့်ကိုသွားပါလားဘာလို့သူများဝင်ဝင်တိုက်နေရလဲ အာရမကိုအာရမလို့ပြောခွင့်မရှိတဲ့ပုံစံပဲဒီတော့အာရမကိုအာရမလို့ပြောဖို့ကဘုန်းကြီးတို့ယဟန်တော်တွေမှာတာဝန်တော်မြတ်စွာဘုရားပေးထားတဲ့သင်ကြားထားတဲ့ဤစနစ်တစ်ခုပဲနော်ဒီလိုအာရမကိုအာရမလို့ပြုလုပ်ခြင်းသည်တရားတွေချမ်းသာဖို့ကြည်ပွားဖို့ချမ်းသာဖို့နိဗ္ဗာန်ရဖို့ဖြစ်တယ်သာသနာတော်ကိုတည်တတ်အောင်ပြုလုပ်နေသည်လည်းဖြစ်တယ်နောက်တစ်ခု ယဟန်တို့အကျဉ်ယဟန်တို့သည်ဓမ္မကိုဓမ္မဟုထင်ရှားပြကြကုန်၏ယဟန်တို့ထိုယဟန်တို့သည်လူအများ၏အစည်းအဝေးဖြစ်ခြင်းကလူအများ၏ချမ်းသာခြင်းကလူအများ၏အကျိုးဖြစ်ခြင်းကနတ်လူတို့၏အစည်းအဝေးဖြစ်ခြင်းကချမ်းသာခြင်းကကျင့်တည်မြည်ကုန်၏ယဟန်တို့ထိုယဟန်တို့သည်များစွာသောကုသိုလ်တရားကိုလည်းဖြစ်ပွားစေသည်မြည်ကုန်၏ထိုယဟန်တို့သည် ဤသာသနာတော်ကိုလိတိတံစေတိမိကုန်၏ဒါအင်္ဂုတ္တပါဠိတော်ပထမတော်စာမျက်နှာ16မှာမြတ်စွာဘုရားဟောကြားခဲ့တဲ့တရားပဲဒါကြောင့်ဓမ္မကိုလည်းဓမ္မလို့ထင်ရှားပြဖို့လိုတယ်အဓမ္မကိုလည်းအဓမ္မလို့ထင်ရှားပြဖို့လိုပါတယ်ဘယ်ရင်ကဓမ္မပဲဘယ်ရင်ကအဓမ္မပဲဘယ်လိုလို့ခွဲခြားသိမလဲလို့ဒီလိုတော့မေးစရာရှိအဲ့ဒါကဦးဇင်းတို့မြတ်စွာဘုရားဟောကြားတော်မူတဲ့ပါဠိတော်ဆိုတဲ့ဗေဒံ ဘုရားဟောဒေသနာတော်တွေကိုဖွင့်ဆိုထားတဲ့အထက်ကရာဆိုတဲ့ပေရန်ထိုအတက်ကရာကိုထပ်မံပြီးဖွင့်ဆိုထားတဲ့ဒီကာဆိုတဲ့ပေရန်ဒါကသာသနာတော်ကအတိမှပြုထားတဲ့ပေရန်၃ချောင်းပဲအဲ့ဒီပေရန်၃ခုနဲ့တိုင်းတာကြည့်ရမှာဖြစ်ပါတယ်ဒီပေရန်၃ခုနဲ့တိုင်းတာကြည့်လိုက်လို့ညီညွတ်နေတဲ့ကျင့်စဉ်တစ်ခုဖြစ်ခဲ့မယ်ဆိုရင်ဒါကဓမ္မပဲဒီပေရန်၃ခုနဲ့တိုင်းတာလိုက်တဲ့အခါမှာ ညီညွတ်မှုမရှိတဲ့ကျင့်စဉ်တစ်ခု ဖြစ်နေခဲ့မယ်ဆိုရင်ဒါကအတ္တမပဲအဲ့ဒါကိုတကယ်ကြီးဒီလူမကြီးဒီလက်ခံနိုင်ဖို့လိုတယ်နော်နောက်တစ်ခုဤကဲ့သို့ဘုရားရှင်ညွှန်ကြားကြတာဆုဆုံးမထားတော်မူခဲ့သည့်အတိုင်းထေရဝါဒဗိရိကပါဠိတော်နှင့်အညီဝိပဿနာကျင့်စဉ်ပိုင်းဆံရ၌ဓမ္မနှင့်အတ္တမကိုကိုယ်ကပြပြတိကျဘာစေဟုသောမွန်မြတ်သောဥတ္တိချက်ဖြင့်ဒီ ဝိပဿနာသင်တန်းကိုဘုန်းကြီးကလုပ်ပေးခြင်းဖြစ်ပါတယ်နော်ဒါကထေရဝါဒဗုဒ္ဓဘာသာထေရဝါဒဓမ္မအသင်္ကန်းကြီးမှုပြီးကျင့်ပါတဲ့ဝိပဿနာသင်တန်းဖြစ်တယ်နော်ဒီတော့ဒီဝိပဿနာသင်တန်းမှာသင်လိုက်တဲ့အချိန်ခါကျတော့ဘာတွေကိုသင်မလဲလို့မေးစရာရှိတော့ဘုန်းကြီးကအပိုင်း၃ပိုင်းခွဲထားတယ်နံပါတ်၁ကသဘောတရားရေးရာပိုင်းနံပါတ်၂ကလုပ်ငန်းခွင်ပိုင်း နံပါတ်3ကတော့တိုက်တွန်းချက်အုံရောစဉ်ပိုင်းဆိုပြီးအပိုင်းကြီး3ပိုင်းခွဲထားပါတယ်အဲ့ဒီအပိုင်း3ပိုင်းထဲမှာဒီနံပါတ်1သဘောတရားရေးရာဘိုင်းမှာကတော့ဘုန်းကြီးတို့ပထမခောတိကာမသုတ်တံကုဒ္ဒဂရသုတ်တံဓမ္မစကဘောဓနာသုတ်တံခန္ဓာသုတ်တံအနတ္တလက္ခဏာသုတ်တံအပရိဇာဏနာသုတ်တံတမာရိသုတ်တံပုပ္ပသုတ်တံ မဟာသတိပရဏသုတ်တံတို့ကို စူးစီးပြီးတင်ပြထားပါတယ်ရှင်းလင်းထားတယ်နော်နောက်တစ်ခုဒုတိယလုပ်ငန်းခွင်ပိုင်းမှာကတော့သမထကကမ္မထံပိုင်းနံပါတ်1ကသမထကမ္မထံပိုင်းပဲသို့သောသမထကမ္မထံက40ရှိနေတော့ဘုန်းကြီးဒီစာမူထဲမှာတော့အာနာပါနကမ္မထံနဲ့ဝဏကတိုင်း၄မျိုးလောက်ကိုပဲဖော်ပြထားပါတယ်နံပါတ်1ကယုတ်ကမ္မထံပိုင်းနံပါတ်3ကနာကမ္မထံပိုင်း နံပါတ်၄ကပဋိစ္စသမုပ္ပါပိုင်းနံပါတ်5ကလက္ခဏာတိသရုပ်ကပိုင်းနံပါတ်6ကဝိပဿနာပိုင်းဆိုပြီးဒီလိုအပိုင်း6ပိုင်းခွဲပြီးတော့အချင်းချုပ်တင်ပြထားပါတယ်အကျယ်ကတော့ဒကာကြီးတွေသိကျင်တော့ဝိသုဒ္ဓိမေအထက်ကရာနဲ့ပါဠိတော်တွေကိုလေ့လာဖို့လိုပါတယ်နော်နောက်တစ်ခုတိုက်တွန်းချက်ဥယောဇဉ်ပိုင်းမှာတော့သုလကမ္မဝိပင်ကသုတ်တံမာလိကဒေဝီသုတ်တံတိတဘာဝနသုတ်တံစိတ်ကယုကသုတ်တံ မဟာလောမဟန္တာစရိယဥခုံးထွက်တဲ့မိလောင်နေသူပမာကိုယ်အတွက်ကိုယ်တာကြင်ကြံပါဆိုပြီးတော့ဒီလိုအပိုင်းလေးခုနှစ်ပိုင်းတိုက်တွန်းချက်ဥရောစဉ်ပိုင်းမှာတော့ထည့်ထားပါတယ်နော်ဥတည်ချက်ကတော့ခုနကမြတ်စွာဘုရားဟောထားတဲ့ဂါထာလေးတစ်ခုရှိပါတယ်နော်ဘုန်းကြီးအဲ့ဒီဂါထာလေးရုပ်ပြမယ်နော် အပမတောအမတံပဒံပမတောမိစုနောပဒံအပမတာနာမိယန္တိယေပမတာယထာမတာအပမတောဒါနသီလသမထဝိပဒနာအစဖြာတိကုသိုလ်စေကုမြတ်ကောင်းမှု၌မမေ့မလျော်ခြင်းအပမတာတရားတိကာအမတံပဒံမတိယအမြိတ်နိဗ္ဗာန်သို့ဧကံထုတ်ချောက်ရောက်ခြင်း၏အကြောင်းရင်းစစ်ဧကံဖြစ်ပါပေ၏ ပမတော်ဒါနသီလသမထဝိပါဒနာအစဖြာတိကုသိုလ်ဆယ်ခုမြတ်ကုန်မှု၌မိမိလျော်ကျော်ပေါ်ပေါ်ဆဆနေထိုင်ခြင်းသည်ကားမေဇုနောပရံ30တနိုင်ငံပိုင်ဆံစုနေရှင်သည်မိအကြောင်းရင်းစစ်ဧကံပင်ဖြစ်ပါပေ၏အပမတ္တဒါနသီလသမထဝိပါဒနာအစဖြာတိ ကုသိုလ်စေကုမြတ်ကောင်းမှု၌မမေ့မလျော့ခြင်းအပမတာတရားလက်ကင်ထားကြကုန်သောသူတို့သည်ကနမီယန္တိမသေးတဲ့ပုဂ္ဂိုလ်တို့မြင်ကြပါပေကုန်၏ယေအကျဉ်သူတော်ကောင်းတို့သည်ကပမတတဏသီလသမထဝိပဒနာအစဖြာတိကုသိုလ်စေကုမြတ်ကောင်းမှု၌မိမိလျော်လျော်ပေါ်ပေါ်ဆဆနေထိုင်တတ်ကြပေကုန်၏ တေထိုဒါနသီလသမထဝိပဿနာအစဖြာသည့်ကုသိုလ်ဆယ်ခုမြတ်ကောင်းမှု၌မိမိလျော်ရောဘောဘောဆဆနေထိုင်ကြကုန်သောထိုသူတို့သည်ကယထမတသေနေတဲ့ပုဂ္ဂိုလ်တို့မြင်ကြပါပြီကုန်၏ဒီကန္တလေးဟောထားတာကဘုန်းကြီးတို့ယဟန်ဒီကဓမ္မယုံထဲမှာဆွေးနွေးပွဲလေးတစ်ခု ကျင့်ပကြတယ်မြတ်စွာတရားကုလိုပေါ့တရားနာဖို့ရန်စူးစိနေတဲ့အချိန်ခါဘုရားရှင်ကြွမလာမီဓမ္မယုံအတွင်းမှာထိုင်နေရင်းနဲ့ယဟန်တော်အချင်းချင်းဆွေးနွေးကြတယ်ဘာဆွေးနွေးတယ်လဲဆိုတော့ဘုန်းကြီးတို့သီရိမာအဲသမာဝရီမိဖုရား အမှုရှိတဲ့မိဖုရား900ဒုက္ခလည်းမာဂန္ဒီမိဖုရားရဲ့လှုပ်ကြံချက်ကြောင့်မိလောင်သွင်းပြီးတော့တည်ကြည်ပျက်စီးသွားကြရတယ် တခါဥဒိနာမင်းကအမျက်တော်ဆက်တဲ့ဖြင့်မာဂန္ဒီမိဖုရားအမှုရှိနေတဲ့ဆွေတော်မျိုးတော်အပေါင်းတွေကိုလည်းကွပ်မြစ်လိုက်တဲ့အတွက်တည်ကြည်ပျက်စီးသွားကြတယ်။ဒီသေဘဲနှစ်ခုမှာဘယ်ပုဂ္ဂိုလ်တွေကသေတဲ့ပုဂ္ဂိုလ်လဲဘယ်ပုဂ္ဂိုလ်တွေကမသေးတဲ့ပုဂ္ဂိုလ်တွေလဲဆိုပြီးတော့ဒီလိုယဟန်တွေဆွေးနွေးနေကြတယ်။ဆွေးနွေးနေတော့မှဘုရားရှင်ကြွလာတော့မြတ်စွာဘုရားကအဒီခါတာလေးဟောပေးတာဖြစ်ပါတယ်နော်။ အဲ့ဒီမှာတိရိမာမိသာမဝရီမိဖုရားအမှုရှိနေတဲ့မိဖုရား900တို့ကဥဒေနမင်းရဲ့မိဖုရားတွေဖြစ်ကြတယ်သူတို့ကဘုရားရှင်ကျောင်းတော်သို့သွားပြီးတဲ့သွားရောက်ခံတရားနာယူခွင့်တရားကျင့်ခွင့်မရတဲ့အတွက်မလုပ်ကြတယ်သူတို့အိမ်မှာသူတို့နန်းတော်မှာခိုင်းစင်နေတဲ့အခိုင်းအစင်ခုတ်ဆုပ်တရာဆိုတဲ့အမျိုးသမီးတူရှိပါတယ် ဒီအမျိုးသမီးကိုမြတ်ဘုရားရှင်ကျောင်းတော်သို့လှုပ်ပြီးတော့ဘုရားရှင်ထံမှာတရားနာယူစေတယ်သမထဝိပဿနာဘာဝနာတွေကိုသစ္စာလေးရတရားမြတ်ကိုထိုးထွင်းသိမြင်အောင်လက်တွေ့ကျင့်ခိုင်းတယ်ကျင့်လိုက်တဲ့အခါကျတော့ဒီမျိုးသမီးကတခုသော နေ့မှာသောတာပတိဘုံမှာတည်သွားပါတယ်သောတာပန်ဖြစ်သွားတယ်သူကဒီနန်းတော်ကိုပြန်လာတဲ့အချိန်ခါကျတော့လေဘုရားရှင်ဟောကြားတော့ မူတဲ့တရားတွေကိုဘုရားရှင်ဟောကြားထားသည့်အတိုင်းပုံစံမပြတ်ကြံ့ကြံ့နဲ့တော့ပြန်ဟောပေးနိုင်တယ်။ဘာဖြစ်လို့လဲ။သူကပါရမီရှိတဲ့အမျိုးကောင်းသမီးပါနော်။ဝိဘက်တော်တစ်ခုကြောင့်သူကခါကုန်ပြီးသူများအလုံးကျွေးဖြစ်နေရတာ။သောတာပန်ဖြစ်တဲ့အချိန်ခါမှလည်းသူကသောတာပန်အဖြစ်နဲ့ပြိဏမိတာဉာဏ်ကိုရရှိတဲ့သူတော်ကောင်းတွေထဲမှာသူလည်းတူအပါဝင်ပါပဲ။အရှင်အနန္ဒာတို့လိုပဲ။ ဒါကြောင့်ဘုရားရှင်ရဲ့တရားတွေကိုနားလည်ရင်တော့အကုန်မှတ်မိတယ်အကုန်လုံးဘုရားရှင်ဟောတဲ့အတိုင်းဤစနစ်တကျပြန်ပြီးဟောကြားပြသပေးနိုင်တယ်ဒါကအကြောင်းတစ်ခုဘုရားရှင်ဟောကြားတော်မူတဲ့သီလသမထဝိပဿနာကျင့်စဉ်တွေကိုလည်းပိုင်ပိုင်နိုင်နိုင်ပြန်လည်သင်ကြားပေးနိုင်တယ်အဲဒီလိုသင်ကြားပေးနိုင်တဲ့အတွက်ကြောင့်သမ္မာပရိမိယ အမှုရှိနေတဲ့မိဖုရား900တို့ကခုတ်ဆုတ်တရထံမှာပဲတရားနာယူပြီးတော့တရားဘာဝနာတွေကိုလက်တွေ့နန်းတွင်းမှာပဲကြည်ကြံချက်ကိုပွားများအထောက်ကြတဲ့အတွက်အချို့မိဖုရားတွေကသောတပန်ဖြစ်ကုန်ကြတယ်အချို့ကသဂရကအချို့ကအနာဂံအဆင့်အထိဖြစ်သွားကြပါတယ်သောတပတိမညာဘုံညာကို စိုက်တဲ့အထက်မှာတမာဝရီလည်းပါပါတယ်အဲ့ဒီလိုပုဂ္ဂိုလ်တွေကတအုပ်စု သူတို့ကအတိတ်ကအတိတ်ကဝိပက်ကြောင့်ခုလိုမိလောင်တိုက်တွင်းပြီးတော့အသက်ခံရခြင်းပဲဖြစ်ပါတယ်နောက်ဟိုဘက်တစ်ခါပြန်ကြည့်လိုက်အောင်မာဂန္ဒီမိဖုရားအမှုရှိတဲ့ဆွေတော်မျိုးတော်တို့ကြတော့ပုံစံကတစ်မျိုးဖြစ်နေတယ်တခုသောနေ့မှာဆိုကြပါစို့ဘုရားရှင်ကလည်းအကြောင်းတစ်ခုခုကြောင့်ခြေတော်ရချပြီးတော့လန်ခီလျှောက်ခဲ့ပါတယ်မြတ်စွာဘုရားကခြေတော်ရထင်းစီဆုံးမှခြေတော်ရကထင်ပါတယ် ဒီချေရယာကိုမာဂန္ဒီပုံနာမာဂန္ဒီမိဖုရားဖြစ်မဲ့မာဂန္ဒီအမျိုးသမီးရဲ့ဖခင်မာဂန္ဒီပုံနာကြီးကတွေ့တော့ဒီချေရရှင်ဟာဘုံကံကြီးမားတဲ့ပုဂ္ဂိုလ်ဖြစ်တယ်ငါသမီးနဲ့ထိုက်တန်တယ်ဆိုပြီးတော့ခြေရနောက်ကိုလိုက်လာတဲ့အခါဘုရားရှင်နဲ့ဆုံစည်းသွားမိတယ်ဆုံစည်းတဲ့အခါကျတော့ဘုရားရှင်ကိုသူသမီးနဲ့လက်ထပ်ပါမိအကြောင်းလျှောက်ထားတော့ဘုရားရှင်ကလက်မခံဘူးအဲဒီမှာသူကရှက်ပြီးတော့ဘုရားရှင်အပေါ်မှာသူကရံညှို့ထားတယ် မာဂန်လာမဝရီမိမြအမှုရှိတဲ့ပုဂ္ဂိုလ်တွေကလည်းဘုရားရှင်ကိုကြည်ညိုတော့သူကရံညိုးတစ်ဖက်ထားပြန်တယ်သူခံအားလျော်ဆိုနောက်ပိုင်းမှာသူကဒီဥဒေနာမင်းရဲ့မိဖုရားပဲသူကလာဖြစ်တော့သူကလာမဝရီမိမြတို့ကတစ်ဖွဲ့သူကတစ်ဖွဲ့ဖြစ်နေတယ်အဲ့ဒီခါမှာသူ့ရဲ့လက်ပတ်ွက်တွေတော့ဥဒေတာမင်းကဒေါသထွက်ပြီးတော့သမာဝရီမိဖုရားအမှုရှိတဲ့မိဖုရား900တွေကိုတတ်မယ်ဆိုပြီးတော့နန်းတွင်းမှာတန်းစီခိုင်းလိုက်တယ် တန်းစီပြီးတော့ဒီကလေးမြန်းနဲ့လှုပ်ပြီးပြစ်မယ်လို့ခွဲလိုက်ခွင်းလိုက်တဲ့အခါမြားကလေးရနေလှုပ်လို့မရချွေးသီးချစ်ဖို့တင်ကြတယ်ဘာကြောင့်လဲဥဒေနာမင်းကုလို့တန့်ဖြတ်ဖို့စီမံနေတဲ့အချိန်ခါမှာသမာဝတိမိဖုရားကနေပြီးတော့သူ့ရဲ့နောက်လိုက်တဲ့အလုံးကိုမေတ္တာဘာဝနာကမ္မဋ္ဌာန်းစီးပြမှုတိုက်တွန်းလိုက်တယ်သူတို့က မညာဖုန်ညာစိုက်သည့်အထိသမာဓိတွေကအာကောင်းထားပြီးမေတ္တာဇံကိုအခြေခံယူလက်ဝိပဿနာဘာဝနာကမ္မဋ္ဌာန်းတွေကိုကြကြနဲ့နဲ့စီးပြန်တတ်တဲ့ပုဂ္ဂိုလ်တွေဖြစ်တယ်။အဲဒါကြောင့်သူတို့မေတ္တာဇံကလျော့ကျပျက်စီးခြင်းမရှိတော့ဘူးဒီမညာဖုန်ညာရဲ့ဆွမ်းအားကြောင့်ဒါကြောင့်မေတ္တာဇံကိုသူတို့လွယ်လွယ်လေးနဲ့ဝင်စားလို့ရတယ်။ဥဒနာမင်းကပြင့်မဲ့လို့ပြင်ဆင်နေတော့သူတို့ကမေတ္တာဇံဝင်စားပြီးနေလိုက်တယ်။မေတ္တာဇံရဲ့ဆွမ်းအားကြောင့်ဥဒနာမင်းရဲ့မြတ်တန်ချက်တွေလွတ်လို့မရဖြစ်တယ် ချွေးလေးချွေးပုတ်တွေကြလာပြီးတော့နောက်ဆုံးသူဝန်ချတောင်းပန်တယ်ဒါပေမဲ့လို့မာဂန္ဒီမိဖုရားကညံ့ညို့မပြေတော့တစ်ချိန်မှာအခွင့်ရတာနဲ့မိလောက်တိုက်သွင်းပြီးတော့အသက်ခံရတယ်တခါဥဒိဏမင်းကလည်းခုလိုရဲဆက်ဆက်မမဝရီမိဖုရားအမှုရှိတဲ့မိဖုရား900ကိုတတ်ဖြတ်တဲ့အတွက်မာဂန္ဒီမိဖုရားတကွဆွေတော်မျိုးတော်တွေကိုလည်း အမျက်ထုတ်ပြီးတော့ကွက်မြင့်ပြန်တယ်အဲ့ဒါကြောင့်သေဝဲတစ်ခုဖြစ်နေတယ်သေဝဲနှစ်ခုဖြစ်တဲ့အခါကျတော့ဒီသေဝဲနှစ်ခုမှာဘယ်ပုဂ္ဂိုလ်တွေကတကယ်သေးတယ်လဲဘယ်ပုဂ္ဂိုလ်တွေကမသေးတဲ့ပုဂ္ဂိုလ်တွေလဲဒီမေကုံလေးတွေနဲ့ယဟန်တော်တွေကဆွေးနွေးနေတယ်အဲ့ဒီအချိန်ခါမှာဘုရားရှင်ကြွလာပြီးဒီခါတည်းလေးဟောပါတယ်နော်ဆိုလိုတာကတော့ဆိုလိုရင်းအတိပ္ပယ်ကိုမာလီဇတော်ဘုရားကနော်ဒီမှာလင်္ကာလေးတွေနဲ့ရေးထားတယ်အောက်မှာလင်္ကာလေးပါတယ် ဆေဘပညာကုသလကို ပြုအပ်ပြီးသည်လူတမီကလူပြိနာပွဲရမခဲသည့်ယူဆွဲမှုချရွမခွာဘူးဒါနသီလကုသလ၌လုံလာလှလျော်လေးဖင်ပေါ်၍မိလျော်သောသူသူသည်ဟု၏အလူတရင်မကင်းဘာဝနာ မချယနေ့မမေ့လျော့တတ်ထို့သူမြတ်တို့လူနာခန္ဓာပြောင်းလဲကလျင်ချမ်းသာဒုက္ခမပြတ်ကြကြောင့်ဘဝတော်ဘော၍လျော့ခြင်းဟုစုတေမှုလီတေသူမမီဟုတုံးသည် အမှန်တန်ကောင်းတဲ့လင်္ကာလေးပါနော်ဆိုလိုတာကဘုံညကရိယာဝတ္ထု10ပါးဒီကဘုန်းကြီးဥပ္ပဒိတာလည်းဒီမှာသင်္นานတွေပြပြနေတော့သိကြပါလိမ့်မယ်နော်နံပါတ်1ကဒါနအလှူပေးခြင်းနံပါတ်2ကသီလကိုကျင့်သီလတွေဖြူစင်အောင်ဖြစ်ကျင့်ခြင်းနံပါတ်3ကသမထဝိပဿနာဘာဝနာတွေကိုအောင်အောင်မြင်မြင်ကျင့်ကြံကြုတ်ကိုပွားများအထောက်ခြင်းဒါကအကောင်းဆုံးကုသိုလ်တွေပဲနော်အဲ့ဒီကနေနောက်တစ်ခုကတော့ အပဇာယနာမိမိရဲ့ဂုံသိက္ခာအဖြစ်ကြီးမားတဲ့ပုဂ္ဂိုလ်အသက်ကြီးမားတဲ့ပုဂ္ဂိုလ်တွေကိုအယုဒ္ဓပြုခြင်းပစ္စံဘဏ္ဍပြကုန်လဲဘုဒ္ဓကုသိုလ်ဆိုတာယူတတ်ရင်ရတယ်နော်တယောက်နဲ့တယောက်ထပ်ပြီးအစည်းအဝေးမှာကလန်နေမဲ့စားဟုတ်တယ်မဟုတ်လားရိုးရိုးသေးသေးလေးလေးစားစားလေးပြုကြပြောကြမယ်ဆိုရင်ကုသိုလ်မရဘူးလား ဘယ်လိုတော့ဟဲ့သူကပတ်စံတပြားမှမကုန်ဘဲနဲ့ရတဲ့ကုသိုလ်အဲ့ဒါကိုကုသိုလ်လို့သဘောသိပြီမပေါ့ဘူးယိုသေးရမယ်ဒါကကိုယ်အချင်းချင်းနေနော်ယိုသေးမှု လေးစားမှုရှိရတယ်ကြီးသူကိုယိုသေးရမယ်ငယ်သူကိုကျင်နာတနာရမယ်ဒါကမြတ်စွာဘုရားပေးထားတဲ့နိစ္စနစ်ပဲနော်အဲဒီတော့နောက်တစ်ခုကတော့ဝေယဝိစ္စဝေယဝိစ္စကုသိုလ်ဆိုတာကယရဏသုံးပါးရဲ့ဝေယဝိစ္စ ကုလို့ပေါ့နော်ဒါတရားယရဏနဲ့ပတ်သက်တဲ့ဝေယဝိဇ္ဇာတွေပဲယရဏသုံးပါးရဲ့ဝေယဝိဇ္ဇာဆရာသမားတို့ရဲ့ဝေယဝိဇ္ဇာမိဘရဲ့ဝေယဝိဇ္ဇာဒါဆိုတော့ပြုအပ်မဲ့ဓမ္မတာပဲဒါလေးတွေဟာပတ်စံမကုန်ဘဲနဲ့ရတဲ့ကုသိုလ်ပါဒီကုသိုလ်ကိုဖြစ်ကျင်တဲ့နေရာမှာဘုန်းကြီးအမတန်ကြီးညိုလွန်းတဲ့ဘုန်းကြီးတို့ကျေးဇူးတော်ရင်လည်းဒီလိုဘုရားကြီးအကြောင်းနည်းနည်းလေးပြောချင်ပါတယ်လည်းဒီလိုဘုရားကြီးကည2နာရီလောက်ဆိုရင်သူကထားတယ် ပ်ပြီးရင်သူစတင်တိုက်မှာရှိတဲ့တန်ဃာတွေတောက်ဖို့သုံးဖို့ရေတွေခတ်တယ်ကုရီမှာသုံးဖို့ရေတွေသူခတ်တယ်ဒါရီမကတိဘုသူကလေဒီမျိုးထဲမှာသူအမတန်ကြည်ညိုတဲ့ဆရာတော်ကြီးတစ်ပါးရှိတယ်အဲ့ဒီဆရာတော်ကြီးသုံးဖို့တောက်ရင်သုံးရင်နဲ့ကုရီရေတွေလည်းသူတောက်တော့ပြီးညဘက်ခတ်ပြီးတယ်လုံးလဝရိယကြီးမားတာနော်ဒီတော့တပည့်တွေက ဆရာတော်ကြီးအစောကြီးထပ်ထပ်ပြီးခတ်ထားတဲ့ကုရင်ရေတွေဖြစ်တယ်ဆိုတော့မသုံးရကြဘူးမသုံးရတော့ဆရာတော်ကြီးကဗာမေးရှိလေရှင်ဖျားတို့သုံးကြစမ်းပါတပည့်တို့ရဲ့ဒီလက်တွေခြေတွေဟာတန္တရာတလျှောက်မှာသားတွေမယားတွေကို ပြုစုလုံကျွေးခဲ့တာများလာပါပြီဒီဘက်မှာတော့ယရဏသုံးပါးကိုတပည့်တော်ပြုစုလုံကျွေးပြစီဒါကြောင့်အရှင်ဖျားတို့သုံးတော်မူပါဆိုပြီးတော့သူကလျှောက်ထားတယ်ဘုန်းတော်ပြိဋ္ဌာတွေမှားလားမှားလား ဒီလက်တွေဖြီတွေကဘာလို့ဖို့လဲကောင်းမှုကုသိုလ်ပြုဖို့ပဲအဲ့ဒီကောင်းမှုကုသိုလ်ပြုတတ်မယ်ဆိုရင်ပစ္စံတရားမှမကုန်ဘဲနဲ့ရတဲ့ဒါဝေယဝိသကုသိုလ်ပဲနော်နောက်တစ်ခုပဋိဌာနမိမိပြုတဲ့ကောင်းမှုကုသိုလ်ရဲ့အဖို့ဘာကကိုသူတို့ဘာတွေဓာန်တူရည်တူရကြပါစေဆိုပြီးအမြဲတမ်းပေးဝေတယ်ဘယ်တော့မှပစ္စံမကုန်ဘူးနော်ပတ္တနုမောဒနာသူများပြုနေတဲ့ကောင်းမှုကုသိုလ်မြင်ဝမ်းမြောက်တယ်ပစ္စံတရားမှမကုန်ဘူး ဓမ္မသဝနကုလတရားနာတဲ့ဒါကုသိုလ်ဓမ္မဒေသနာမိမိသိသလောက်မှန်ကန်တဲ့တရားပေါ့မမှန်ကန်တဲ့တရားကိုတော့မဆိုလိုဘူးမိမိသိသလောက်သူများတွေကိုဟောကြားပြသပေးတယ်ဒိဋ္ဌိစုကံမှာအယူကိုဖြောင်းအောင်ထားတဲ့အဲ့ဒီအယူကိုဖြောင်းအောင်ထားတဲ့ဆိုတဲ့အထက်မှာကတော့အခုအောက်ခြေအပြင်တော့ဘုန်းကြီးတို့ဆရာသမားတွေရဲ့ဆုဆုံးမမှုယဟန်တန်ဃာတော်တွေရဲ့ အဆိုးဆုံးမမုံမိမာရီရဲ့အဆိုးဆုံးမမှုစတဲ့ဒီအဆုံးမနေဖြင့်ကံကံရဲ့အကျိုးကိုယုံကြည်ကြတယ်ဒါလည်းကောင်းတဲ့အထောက်ပံ့တစ်ခုတော့ဖြစ်ပါတယ်ဒါပဲနဲ့သိအစင်မမြင့်ဘူးအစင်မြင့်တဲ့ကံကတော့အောက်ထည်ဆုံးကတော့ဘုန်းကြီးတို့ဒုက္ခသစ္စာအမြင်ရတဲ့ယုံနံတွေကိုသိတယ်သမုဒိယသစ္စာမြည်တဲ့ထိုယုံနံတို့ကိုဖြစ်စေတတ်တဲ့အကြောင်းရင်းကိုသိတယ်သမုဒိယသစ္စာကြဒုက္ခသစ္စာ ဖြစ်ပုံကိုသိရင်ဒီကမ္မတက္ကရာသမ္မာဒိဋ္ဌိကတော့ဒါနံပါတ်1သာသနာတော်မှာအုတ်မြစ်ပဲ အဲ့ဒီကနေပြီးတော့တဆင့်တက်သွားလိုက်တော့ဝိပဿနာတမ္မာဒိဋ္ဌိအဲ့ဒီကနေတဆင့်တက်လိုက်တော့အရိယာမက်ကတမ္မာဒိဋ္ဌိအဲ့ဒီအရိယာမက်ကတမ္မာဒိဋ္ဌိအဆင့်အထိရောက်ပြီဆိုရင်တော့ဒီဒိဋ္ဌိစုကမ္မကဘယ်တော့မှပျက်စီးသွားရောမရှိတော့ဘူးဘဝတွေဘယ်လိုပင်ပြောင်းသွားပြီမဲ့လို့အယူဝါဒရဲ့ဖောက်ပြန်ပျက်စီးမှုဆိုတာမရှိတော့ဘူးဥမာတော့ခုတမ္မာဝရီမြူပြအမှုရှိနေတဲ့မိဖုရားငါရတို့သူတို့ထိုးထွင်းသိမြင်ထားတဲ့ အရိယာမဉ္ဇဉ်ဘုံဉဏ်ဖြင့်ထိုးထွင်းသိမြင်ထားတဲ့အတ္တကရတအငိမ့်တနိဗ္ဗာန်ဆိုတဲ့ဒီတရားတော်မြတ်ကြီးဟာပြည့်စည်သွားရုံဓမ္မတာမရှိဘူးဘဝတစ်ခုမှဘဝတစ်ခုသို့ရွေလျောသွားတာမှန်တယ်ဒါပေမဲ့လို့သူတို့ရရှိထားတဲ့ဒီအတ္တကရတအငိမ့်တနိဗ္ဗာန်ရဲ့တန်တိဒုက္ခခေါ်တဲ့ချမ်းသာစိတ်ကြီးဟာဘယ်တော့မှ ပြည့်စည်သွားရုံမရှိဘူးဆိုလိုတာကတော့သောတပန်က ဘုဒ္ဓဇင်ပြန်ဖြစ်သွားတာမျိုးမရှိဘူးတက္ကရကအနာဂန္ဒီကလည်းဘုဒ္ဓဇင်ပြန်ဖြစ်တာမျိုးမရှိဘူးသူတို့ထောက်လျှောက်သူတို့ရရှိထားတဲ့ဒီအသင်္ကရတအငိမ့်တနိဗ္ဗာန်ရဲ့တန်တိဒုက္ခချမ်းသာတဲ့ဓာတ်ကြီးဟာသာဝရတည်ရှိနေတယ်ဒါကြောင့်သူတို့ဟာသေးပင်သေးတော်လဲဘဝတစ်ခုမှဘဝတစ်ခုသို့ရွေလျောသွားတာမှန်ပင်မှန်တော်လဲ သူတို့ရရှိထားတဲ့ချမ်းသာဒုက္ခကြီးကဘယ်တော့မှမပျက်စီးနိုင်တဲ့အတွက်သူတို့ဟာမသေးတဲ့ပုံကိုယ်တွေလို့ခေါ်တယ်။တစ်ဖက်မင်္ဂနီမိပြအမှုရှိနေတဲ့ဆွေတော်မျိုးတော်တွေကြည့်လိုက်တော့နိဗ္ဗာန်သို့သွားရမဂ်ကင်၈ပါးဆိုတဲ့လမ်းကြောင်းပုံကိုတစ်ခါမှမလျှောက်ဘူးကြဘူး။မလျှောက်ဘူးသေးတဲ့အတွက်ကြောင့်မသေးတဲ့လမ်းကိုမလျှောက်ဘူးသေးတဲ့အတွက်သူတို့ဟာအသက်ပင် ရှင်နေပေမဲ့လို့သေနေတဲ့ပုံကိုယ်တွေနဲ့အလားတူတယ်။ဘာကြောင့်လဲ။ သေလို့မဆုံးတော့ဘူးမသေးတဲ့လမ်းဘက်ကိုတခါမှမလိုက်တော့သေမဲ့လမ်းဘက်ကိုသာသူတို့ကအမြဲတမ်းရှောက်နေကြတယ်ဒါကြောင့်မာဂရီမိဖုရားအမှုရှိနေတဲ့ဆွေတော်မျိုးတော်တို့ကသိနေတဲ့ပုဂ္ဂိုလ်တွေကမာဝရီမိဖုရားအမှုရှိနေတဲ့မိဖုရား900တို့ကတော့မသေးတဲ့ပုဂ္ဂိုလ်တွေဖြစ်ကြတယ်အဲဒီသူတို့သေသွားတဲ့အခါမှာအချို့ကနတ်ပြည်ရောက်တယ်အချို့ကမြမပြည်ရောက်သွားကြတယ်နတ်ပြည်ရောက်သည်ပဲဖြစ်စေမြမပြည်ရောက်သည်ပဲဖြစ်စေ အလွန်ဆုံးခုနှစ်ဘဝအတွင်းမှာသူတို့ဟာမတရားအမြင့်နိဗ္ဗာန်ကိုကျင့်သည့်ဧကံဆက်ရောက်မဲ့ပုဂ္ဂိုလ်တွေဖြစ်နေတယ်သူတို့ရရှိထားတဲ့ချမ်းသာဒုက္ခကြီးကဘယ်တော့မှပျက်စီးမသွားနိုင်ဘူးဒါကြောင့်ဆေဘာပညာကုသလကိုပြုအပ်ပြီးသည် လူတမီကလူပြိနာပွဲရမခဲသည်ယူဆွေမုတ်ချရွေးမခွာဘူးဒါနသီလကုသလ၌လုံလာလှလျောလေးဖင်ပေါ်၍အမိလျောသောသူသူသေးဟု၏ အလူတရင်မကင်းဘာဝနာမချရနှင့်မမေ့လျော်တတ်ထို့သူမြတ်တို့လူနာခန္ဓာပြောင်းလဲကလင်းချမ်းသာဒုက္ခမပြတ်ကြကြောင့်ဘဝတော်ဘောရွလျော်ခြင်းဟုစုတည်မှုလေတေသူမမီဟုတုံသည်ချက်ထဖို့သိကောင်းပါတယ်နော်ဒါလေးကိုရွတ်ရွတ်ပြီးနေလိုက်ရင်စိတ်သက်တည်းလည်းအမတန်ကျဉ်လို့ပြီးတော့ငါလည်းသူတို့လိုသောတာပန်ဖြစ်အောင်တဂရကံဖြစ်အောင်အနာကံဖြစ်အောင် မသေးတဲ့ပုဂ္ဂိုလ်ဖြစ်အောင်ကြည်ကြံကြုတ်ကိုပေါ်များအထုတ်မယ်ဆိုတဲ့ဒီစိတ်ဓာတ်ကလေးတွေဒီဖြစ်ဖြစ်ဝင်လာနိုင်ပါတယ်နော်။ကဲဒါကတော့အဲ့ဒီလိုမသေးတဲ့ပုဂ္ဂိုလ်တွေဖြစ်ကြပါစေဆိုတဲ့ရည်ရွယ်ချက်ဖြင့်ဘုန်းကြီးလည်းဒီသင်္นานကို ပြုလုပ်ပေးခြင်းဖြစ်ပါတယ်ဒီစာမှုကိုလည်းရေးသားပေးခြင်းပဲဖြစ်ပါတယ်။အဲ့တော့ဒီနေရာမှာမြတ်စွာဘုရားဟောထားတဲ့သဘောတရားကြီးကဘိုင်းနဲ့ဆက်ဆက်လို့နော်။ မဟာသတိပရဏသုတ်တန်ဒီထဲမှာမြတ်စွာဘုရားကဘယ်လိုဟောထားလဲဧကယနောအယံဘိခဝေမေကောတတ္တနံဝိသုဒ္ဓိယာသောကပရိဒေဝနံသမတေကမယဒုက္ခဒေါမနတနာအထင်ကမယညာယတာအကြီးကမယနိဗ္ဗာန်တသစ္စေကရိယာယယတိတံသတ္တရောတတိပဌာနာပုံနေတဲ့ပုဂ္ဂိုလ်တွေကနားမလဲတော့ဟိုမှာရေးချကဟိုအဖက်ရောက်နေနော်ကဲ ဘာပြောတာလဲယဟန်တို့ဤခီလန်သည်တတ္တဝါတို့ဤစိတ်စင်ကြယ်ရန်စွန့်ရင်ပူပန်ခြင်းကိုကြိုးခြင်းတို့ကိုလွန်မြောက်ရန်ကိုစင်ရစေစင်ရတို့ခြုံငင်းရန်အရိယာမက်ကိုရရှိရန်နိဗ္ဗာန်ကိုမျက်မှောက်ပြုရန်တကြောင်တည်သော ခီလန်ဖြစ်ပေ၏ယင်းသည့်ခလီခီလန်ကဤတတိပဋ္ဌာန်၄ပါးတို့ပင်တည်လွယ်လွယ်လေးပဲနားလည်ပါတယ်နော် ဒီတော့နိဗ္ဗာန်ကိုမျက်မှောက်ပြုဖို့ရန်အတွက်လမ်းဘယ်နှလမ်းရှိလဲတလမ်းပဲရှိတယ်အဲ့ဒါကိုတခါကြီးတွေလက်ခံနိုင်လားဒါဘုရားဟောတာနော်ဟိုကိုရောလဲဟိုဆရာတော်ဟောတာလဲသူနိသူဟန်နဲ့သူမှန်တယ်ဒီဆရာတော်ဟောတာလဲသူနိသူဟန်နဲ့သူမှန်တာပဲဟိုဆရာတော်ဟောတာလဲသူနိသူဟန်နဲ့သူမှန်တာပဲအဲ့ဒီသူနိသူဟန်တွေကဘုရားဟောဒေသနာတော်နှင့်ညီညွတ်နေတဲ့သူနိသူဟန်ဆိုရင်တော့မှန်တာပေါ့ ဘုရားဟောဒေသနာနဲ့လည်းမညီညွတ်ဘူးဟိုကိုရောဟိုဆရာတော်ဟောတဲ့တရားနဲ့ဒီဆရာတော်ဟောတဲ့တရားနဲ့တရားချင်းကလည်းမတူဘူးကျင့်စဉ်ချင်းကလည်းမတူဘူးဒါလို့ဆိုရင်လမ်းကဘယ်နှလမ်းဖြစ်သွားလဲဘယ်နဲ့တော့ဘုရားကဒီမှာတလမ်းပဲရှိတယ်လို့ဟောတယ်ဟိုဘက်ကနှလမ်းသုံးလမ်းဖြစ်နေတယ်ပုံကြပါမလားပုံကြပါအဲ့တလမ်းဘယ်လမ်းဆိုတာကိုတက်တဲ့နဲ့အသိဖို့မလိုဘူးလားလိုပါတယ်နော်တစ်ချိန်မှဆိုကြပါစို့နော် ကနကမောကလံပုံနာကြီးလို့ဘုန်းကြီးကတော့ယူဆပါတယ်တာဝတိမှာမြတ်စွာဘုရားဇေတဝန်ကြောက်တဲ့တော်ဖန်တရင်သုံးဆန်နေတော်မူခဲ့မြတ်စွာဘုရားတန်ချင်းကပ်ပြီးသူကမေခွန်းတွေတော်တော်များများမေးပါတယ်နောက်ဆုံးမေခွန်းတစ်ခုကတော့အရှင်ဂေါရမခုလိုဆိုဆုံးမတော်မူတတ်တဲ့အရှင်ဂေါရမကဲ့သို့သောဆရာတဆူကိုရရှိနေတဲ့တပိသာဝကတွေဟာအလုံးနိဗ္ဗာန်ကို ပြည်စည်းစေကြပါသလားနိဗ္ဗာန်ကိုရောက်ရှိကြပါသလားဆိုပြီးတော့ဒီလိုမေးတယ်အဲ့ဒီကံမှာဘုရားရှင်ကအေးတချို့တော့လည်းရောက်ကြတယ်တချို့တော့လည်းမရောက်ကြဘူးလို့ဖြေတယ်ဖြေလိုက်တော့ဘုံသားကြီးကနည်းနည်းလေးမကျေနပ်ဘူးမကျေနပ်တော့သူကဘာလျှောက်လဲစင်ကောဓမနိဗ္ဗာန်တရားတော်မြတ်ဟာလည်းထင်ရှားရှိတယ်နိဗ္ဗာန်တရားတော်နိဗ္ဗာန်သွားတဲ့လမ်းဟာလည်းထင်ရှားရှိတယ် နိဗ္ဗာန်သွားတဲ့လမ်းကိုညွှန်ကြားပြသတတ်တဲ့ရှင်ခေါရမလည်းထင်ရှားရှိနေတယ်ဒီလိုထင်ရှားရှိနေပါလျက်တချို့ကဗာနိဗ္ဗာန်ရောက်ရှိပြီးတော့တချို့ကနိဗ္ဗာန်မရောက်ဘူးဆိုတာဘယ်လိုအကြောင်းကြောင့်လဲဘယ်နေတော့ဒကာကြီးတွေအဲ့ဒီခါမှာမြတ်စွာဘုရားကကဲဒကာတော်ဘုံနဲ့တင့်ကိုငါဖျံမေကွန်းမေးမယ်သင်နှိမ့်ချိုက်တယ်လို့ဖြေး သင်တကားတော်ဘုံနဲ့ဒီတာဥထိကနေပြီးတော့ရာဇရှုသွားတဲ့လမ်းကိုသိရှိပါသလားလို့မြတ်စွာဘုရားကမေးကြည့်။ဟာအရှင်ကောရမတပည့်တော်ရာဇရှုသွားတဲ့လမ်းကောင်းကောင်းသိတာပေါ့တဲ့။ကဲကဲကောင်းပြီ။ယောက်ျားနှစ်ယောက်တော့တင့်ထန်တော့ရောက်ရှိလာပြီ။အဲ့ဒီယောက်ျားတွေကတင့်ကိုမေးပြီ။ရာဇရှုကိုဘယ်လမ်းကသွားရပါသလဲလို့လာပြီးသေချာမေးပြီ။ မေးလိုက်တဲ့အချိန်ခါမှာသင်္ကာရရာဇကျော်သွားတဲ့လမ်းကိုခီးလမ်းညွန်မြေပုံနဲ့တကွအတိအကျအသေးစိတ်ညွှန်ကြားပြသပေးလိုက်တယ်။အဲလိုညွှန်ကြားပြသပေးလိုက်တဲ့အခါမှာတယောက်သောယောက်ျားကတင်းညွှန်ကြားပြသဆုံဆုံးမှပေးတဲ့အတိုင်းရာဇကျော်သွားတဲ့လမ်းကိုလျှောက်သွားတဲ့အတွက်ရာဇကျော်ကိုဆက်ဆက်မြဲမြဲဆက်ရောက်သွားတယ်။ဒါပြင်တယောက်သောယောက်ျားက ဒီညွန်ကြပြတာတဲ့လမ်းရဲ့ထိတ်တိုက်ဆန်းကျင်ပဲလမ်းတစ်ခုကိုယူပြီးသွားမိတဲ့အတွက်ရာဇဂိုကိုမရောက်ဘူးအဲ့တော့ဒီနေရာမှာရာဇဂိုလည်းထင်ရှားရှိတယ်ရာဇဂိုသွားတဲ့လမ်းလည်းထင်ရှားရှိတယ်ရာဇဂိုသွားတဲ့လမ်းကိုညွန်ကြပြတာတတ်တဲ့သင်တကာတော်ဘုံတော်လည်းထင်ရှားရှိနေတယ်အဲ့လိုရှိပါလျက် တယောက်သောသူကသာရာဇကြိုကိုဆက်ဆင်မြင့်နဲ့ဆက်ရောက်ပြီးတယောက်သောသူကရာဇကြိုကိုဆက်ဆင်မြင့်နဲ့မရောက်ဘူးအဲ့ဒါဘယ်လိုအကြောင်းကြောင့်လဲလို့ဘုရားရှင်ကမေးကြည့်မေးကြည့်တော့အရှင်ကောရမတပည့်တော်ဘာတတ်နိုင်မလဲတပည့်တော်ကမက်ကဲခိုင်းလမ်းခီးကိုညွှန်ကြားပြသပေးတဲ့ပုဂ္ဂိုလ်သာဖြစ်ပါတယ်ဆိုပြီးတော့ဒီလိုအမိန့်ရှိတယ်အဲ့ဒီခါမှာဘုရားရှင်ကဧဝမေဝခောပြမဏတိတိဝအနိဗ္ဗာန်တိတိတိနိဗ္ဗာန်ဂามိနိမခော ဒိဋ္ဌမဟံတမတပိတအထာသပ္ပနမမသာဝကမယအင်ဩဝေဒီယမနာယေဝံအနုတတိယမနာအပိကိစေဣစ္ဆန္တနိဋ္ဌနိဗ္ဗာန်အာရာဒိဋ္ဌိဧကိစေနာရာဒိဋ္ဌိဣထကယဟံပြမနကရောမိမေကေခိုင်း ပြမနတထကတောမေကံဗုဒ္ဓအစိကတိအတ္တနာပတိပိစ္ဆမနာမုတ်စေယုံတိဘာပြောလဲလားတို့ပဲတကားတော့ဘုံနာ နိဗ္ဗာန်တရားတော်မြတ်ဟာလည်းထင်ရှားရှိတယ်နိဗ္ဗာန်သွားရလမ်းဟာလည်းထင်ရှားရှိတယ်နိဗ္ဗာန်သွားတဲ့လမ်းကိုညွှန်ကြားပြတတ်တတ်တဲ့ငါဖျားရှင်လည်းထင်ရှားရှိတယ်မှန်တယ်သို့တော့ငါဖျားရှင်ကတပိသာဝကတွေကိုနိဗ္ဗာန်သွားရလမ်းကိုဒီလိုတစ်ချိန်တစ်ခါဆုံဆုံးမှပေးပေမဲ့ဒီလိုကျင့်ဖန်များစွာထက်ခါထက်ခါဆုံဆုံးမှပေးပေမဲ့ အချို့သောတပိသာဝကဒေသနိဗ္ဗာန်တရားတော်မြတ်ကိုစင်စစ်ဆုံးဖြတ်ချက်ချနိုင်ကြတယ်စင်စစ်ပြီးစည်းစေနိုင်ကြတယ်စင်စစ်ရောက်သွားကြတယ်အချို့တပိသာဝကတွေကတော့စင်စစ်မပြီးစည်းစေနိုင်ကြပါဘူးတခါတော့ဘုန်းနာဒီနေရာမှာငါဘုရားရှင်ဟာဘာပြုလုပ်နိုင်မှာလဲနိဗ္ဗာန်သွားရလမ်းကိုဟောကြံပြတ်တတ်တတ်သူသာဖြစ်ပါတယ်ငါဘုရားရှင်တို့ဟာမဂ္ဂခါကြီး နိဗ္ဗာန်ကိုသွားတဲ့လမ်းကိုညွန်ကြားပြသတတ်တဲ့ပုဂ္ဂိုလ်တွေသာဖြစ်တယ်။ကိုယ်တိုင်ကျင့်သူတွေသာသန္တရာဝဆင်းဒုက္ခမှလွတ်မြောက်ကြမှာဖြစ်ကြပါတယ်ဆိုပြီးတော့မြတ်စွာဘုရားကအမိန့်ရှိ။အဲ့ဒီစကားတရားကြီးတွေလက်ခံနိုင်မလား။အရှိကိုလျှောက်ပြီးတော့အနောက်ကိုပြန်ပြန်မျောနေမယ်ဆိုရင်ဘယ်နဲ့တော့မရောက်နဲ့ ထိတ်တိုက်ဆန့်ကျင်ဘက်လမ်းကိုယူရင်နေဒါပဲလမ်းမှားလမ်းကတရမ်းမယ်ဆိုတယ်အဲ့ဒီတလန်းကမှားနေခဲ့မယ်ဆိုရင်ဒီနိဗ္ဗာန်ရောက်ပါမလားနှစ်လမ်းသုံးလမ်းရှိတယ်ဆိုရင်တော့ကိုကြိုက်တဲ့လမ်းသွားဖို့ဒါကကိုကဘယ်နှလမ်းရှိတယ်လို့ဘုရားကဟောလဲအဲ့ဒါပဲဒီတလန်းဟာဘိုင်လန်းဆိုတာကိုတက်တဲ့နဲ့သိဖို့မလိုဘူးလားဘုန်းကြီးတို့တက်တဲ့လေးကသိတိုးပါတယ်နော် တတန်းတိုးတဲ့အချိန်ခါမှာတကယ်တော့ကျင့်တယ်ဒါပေမဲ့ကျင့်စဉ်ကလွဲနေရင်ကျင့်စဉ်ကလွဲနေလို့ရှိရင်ပင်မကျုံနှစ်ပတ်မလားမနှစ်ဘူးဒါကိုကလိုချင်တာကနိဗ္ဗာန်ကိုလိုချင်တဲ့နိဗ္ဗာန်ကိုဒီလမ်းကသွားမယ်လို့ဘုရားကညွှန်ကြားတယ်အဲ့ဒီလမ်းကလည်းတလမ်းနဲ့ပဲရှိတယ်နှစ်လမ်းသုံးလမ်းမရှိဘူးအဲ့ဒါကိုလက်ခံနိုင်ဖို့လိုတယ်ဒီတလမ်းဟာဘယ်လမ်းလဲဆိုတာကိုကြက်ကြက်နဲ့သိဖို့ လိုနေတယ်အဲကြကြနနာသိစေခြင်းနဲ့အတွက်နံပါတ်1ဒီမှာကြည့်ပထမကောတိကမ္မသုတ်တန်ဆိုတာလေးထည့်ထားတယ်နော် ပါဠိထည့်ထားတဲ့ရွယ်ချက်ကတော့ဘုန်းကြီးဟောကျင်တာတွေဟောနေတယ်လို့ပြောမှဆိုလို့အကိုအကခိုင်ခိုင်လုံလုံထည့်ပြရတာအဲဒီပထမကောတိပါဠိကိုမဖတ်ချင်ဘူးဆိုရင်ဗမာပြန်ကိုကြော်ဖတ်လိုက်ပါနော် အဲ့ကမဗျာမှာဘာပါလဲအခါရမနဲ့မြတ်စွာဘုရားသည်ဝုဇိတိုင်ကောတိယွာ၌သရင်သုံးစံနေတော်မူ၏အဲ့ဒီအခါတစ်ပါးကဘယ်အခါတစ်ပါးလဲဆိုတော့မြတ်စွာဘုရားပြိဋိဘံစံမဲ့နှစ်ပဲအထုသဖြင့်တော့မြတ်စွာဘုရားပြိဋိဘံစံတော်မူမဲ့နှစ်မှာ ဝေသာလီပြည်ပတ်ဝန်းကျင်မှာပဲမြတ်စွာဘုရားရဟန်းတော်တော်များများကိုတရင်သွင်းခိုင်းထားပါတယ်ဘုရားရှင်ကိုရတိုင်ကလည်းဝေသာလီနယ်ထဲမှာအပါဝင်ဖြစ်တဲ့ဝေလူကရွာလေးမှာပဲဝါဆိုဘာကတော်မူခဲ့ပါတယ်အဲ့ဒီဝါမဆိုခင်နဲ့ဝါဆိုပြီးအချိန်ကာလမှာဝေသာလီပြည်ပတ်ဝန်းကျင်ဒီဝုဒ္ဓိတိုင်းမှာပဲမြတ်စွာဘုရားလှည့်လှည့်ပြီးတော့တရားတွေဟောပြီးဆုံးဆုံးမှနေပါတယ် အဲ့ဒီဆုံးဆုံးမတဲ့တရားတွေတဲ့ကဒီတရားကတပုတ်ပဲနော်။ဘာပြောလဲ။ထိုအခါမြတ်စွာဘုရားသည်ယဟန်တို့ကိုမိန့်တော်မူ၏။ယဟန်တို့အရိယသစ္စာ၄ပါးတို့ကိုလျော်စွာမသိခြင်းကြောင့်ထိုးထွင်း၍မသိခြင်းကြောင့်ငါဘုရားရှင်သည်လေးငါဘုရားရှင်သည်၎င်းသင်တို့သည်၎င်းရှိလျက်လှစွာသောဤတန္တရာခိကလပလုံး တဘောမှဤဘောမှထိုဘောထိုဘောမှဤဘောတို့တပြောင်းပြန်ပြန်ပြည့်တော်ခရလေးပြီးတခုသောဘောမှလည်းထက်ခတ်ထက်ကကျင်လီခရလေးပြီးအပေလေးပါးတို့ကိုမသိချင်းကြောင့်ဤဆိုပြီးဒီလိုမေးဟောတာဒီတော့သန္တရာခင်းကျင်လီနေရတာကဘာကြောင့်ကျင်လီရလဲအရိယသစ္စာ၄ပါးတရားကို ထိုးထွင်းမသိကြတဲ့အတွက်လျော်စွာမသိကြတဲ့အတွက်ကြောင့်ကျင်လီရတာ အဲဒီတော့အဲ့ဂျင်ကြီးတဲ့ပုံကိုယ်တွေထဲမှာဘလူတွေပါလဲဘုရားရှင်လည်းပါတယ်တပိသာဝကတွေလည်းပါကြတယ်ဘုရားရှင်သန္တရာခီးမှာဂျင်လီနေရတာလည်းသစ္စာလေးပါမသိလို့ပဲတပိတွေသန္တရာခီးမှာဂျင်လီရတာလည်းသစ္စာလေးပါကိုမသိကြလို့ပဲနော်ဒါတကြောင်ဒီတော့လည်းဟာဘယ်လန်းဆိုတာလေးကိုနည်းနည်းသဘောပေါက်အောင်ပြောနေတာယဟန်တို့ဆင်းရဲဖြစ်သောအရိယာတို့၏အမှန်တရားကိုအဲ့ဒါကတော့ဒုက္ခသစ္စာနော် ဆင်းရဲဖြစ်သောအရိယာတို့၏အမှန်တရားဆိုတာဒုက္ခသစ္စာကိုဘာသာပြန်ထားတာဆင်းရဲဖြစ်သောအရိယာတို့၏အမှန်တရားကိုလျောစွာမတိခြင်းကြောင့်ထိုးထွင်း၍မတိခြင်းကြောင့်ငါဖျားရှင်သည်၎င်းသင်္ချေသားတို့သည်၎င်းရှိလျားလှစွာသောသန္တရာခိကလဘလုံးဤဘဝမှထိုဘဝထိုဘဝမှဤဘဝတို့တပြောင်းပြန်ပြန်ကျင်လီကျဆပြေးသွားခဲ့ကြရလေပြီတခုသောဘဝမှလည်းထက်ခါထက်ခါကျင်လီခဲ့ရလေပြီ ဆင်းရဲဖြစ်ပေါ်ခြင်းအကြောင်းဖြစ်သောအရိယာတို့၏အမှန်တရားကိုဒါကသမုဒိယသစ္စာဆင်းရဲချုပ်ရာဖြစ်သောအရိယာတို့၏အမှန်တရားကိုဒါကနိရောဓသစ္စာဆင်းရဲချုပ်ရာနိဗ္ဗာန်သို့ရောက်ကြောင်းအကျင့်ဖြစ်သောအရိယာတို့၏အမှန်တရားကိုဒါကမဂ္ဂသစ္စာနော်လျောစွာမသိခြင်းကြောင့်ထိုးထွင်း၍မသိခြင်းကြောင့်ငါဖျားရှင်သည်၎င်းတင်စေသားတို့သည်၎င်းရှိလျားလာစွာသောဤတန္တရာခိကာလဘလုံး ဤဘောမှထိုဘောထိုဘောမှဤဘောသို့တပြောင်းပြောင်းပြန်ကျင်လီကျဆံပြည့်တော်ခဲ့ကြရလေပြီတကူသောဘောမှလည်းထက်ခါထက်ခါကျင်လီခဲ့ရလေပြီယဟန်တို့ထိုဆင်းရဲဖြစ်သောအရိယာတို့၏အမှန်တရားကိုဒုက္ခသစ္စာကိုနော်လျောစွာငါဖျားရှင်သည်လျောစွာထိုးထွင်း၍သိပြီလျောစွာသိပြီထိုးထွင်း၍သိပြီဆင်းရဲဖြစ်ပေါ်ကြောင်းဖြစ်သောအရိယာတို့၏အမှန်တရားကိုလျောစွာသိပြီထိုးထွင်း၍သိပြီ ဆင်းရဲချုပ်ရာဖြစ်သောအရိယာတို့၏အမှန်တရားကိုနိရောဓသစ္စာနော်ဆင်းရဲချုပ်ရာနိဗ္ဗာန်သို့ရောက်ကြောင်းအကျင့်ဖြစ်သည့်ဖြစ်သောအရိယာတို့၏အမှန်တရားကိုမဂ္ဂသစ္စာလျောစွာသိပြီးထိုးထွင်းရသည်ပြီးဘဝတို့၌တတ်မဲ့ခြင်းဘဝတဏှာကိုအကျွမ်းမဲ့ဖြတ်ပြီးပြီဘဝသစ်သို့ဆွဲဆောင်တတ်သောကျိုးနှင့်ဒူစွာသောဘဝတဏှာသည်ကုန်လေပြီယခုအခါတဖန်ဘဝသစ်၌ဖြစ်ခြင်းမရှိတော့ပြီဟုမိန့်တော်မူ၏ ဘဝဉာဏ်ကိုဖြစ်ပေါ်အောင်ဆွဲဆောင်ပေးနေတဲ့သုတ္တိယသစ္စာခေါ်တဲ့တဏှာကျိုးကိုအရတ္တမကအပိတိုင်ပဲဖြစ်ပြီးဖြစ်တယ်။ဖြတ်တောင်လိုက်ပြီးဖြစ်တဲ့အတွက်သန္တရာခီးမှာနောက်ထပ်ကျင်လီဖို့အကြောင်းဘာမှမရှိတော့ဘူးလို့မြတ်စွာဘုရားဒီဤတရားစကားကိုဟောကြားတော်မူ၏။ဤတရားစကားကိုဟောတော်မူပြီးတော့ဤကထာတို့ကိုမိန့်တော်မူ၏။အရိယသစ္စာလေးပါးတို့ကိုဟုတ်တိုင်းဟုတ်မှန်သည့်အတိုင်းမသိမမြင်ခြင်းကြောင့် ထိုထိုဘောတို့၌ရှိလျာလဆိုသောသန္တရာကလပတ်လုံးကျင်းလင်းခဲ့ရလေပြီထိုအရိယသစ္စာတို့ကိုငါဖျားရှင်သည်သိမြင်ပေပြီဘဝတည်သို့ဆွဲဆောင်တတ်သောကျိုးနှင့်တူစွာသောတဏှာကိုကောင်းစွာနှုတ်ပယ်ပြီးပြီပြီးပေပြီဆင်းရဲ၏အမြစ်ကိုအကျွင်းမဲ့ဖြတ်ပြီးပေပြီယခုကတပံဘောသည်နဲ့ဖြစ်ချင်းမရှိတော့ပြီဟုမိန့်ကြတော်မူ၏ဗန္ဒရာခီဆုံးမှုနော်ဗန္ဒရာခီဆုံးတယ်ဆိုတာက သစ္စာလေးပါးကိုသိရမယ်ဘယ်အထိသိရမလဲသောတာပတိမဉဏ်ဘုံဉဏ်စိုက်သည့်အထိသိရမယ်တဂါဒဂမိမဉဏ်ဘုံဉဏ်စိုက်သည့်အထိသိရမယ်အနာဂမိမဉဏ်ဘုံဉဏ်စိုက်သည့်အထိသိရမယ်အရဟတမဉဏ်ဘုံဉဏ်စိုက်သည့်အထိသိရမယ်အဲ့ဒီလိုသိခဲ့မယ်ဆိုရင်ဘဝဒီကိုဖြစ်ပေါ်လာအောင်ဆွဲဆောင်နေတဲ့ကျိုးနှင့်တူနေတဲ့ဒီဘဝတဏှာကိုအကျွတ်မဲ့မနှုတ်နိုင်မယ်ဘဝတဏှာကိုအကျွတ်မဲ့ပယ်တတ်ပြီးပြီဆိုရင်လည်းနောက်ထပ်ဘဝဆိုတာဘယ်တော့မှမရှိတော့ဘူး ဒီတော့တန္တရာခီးဆုံးသွားတယ်တန္တရာခီးဆုံးသွားတယ်ဆိုတဲ့ဥစ္စာဘယ်လိုအကြောင်းကြောင့်လဲလေးစဉ်သောအရိယာမေညာဘုံညာတို့ဖြင့်သစ္စာလေးပါးကိုထိုးထွင်းသိတဲ့အတွက်ဆုံးသွားခြင်းဖြစ်တယ်ဒီတော့ဒကာကြီးတွေလည်းတန္တရာခီးဆုံးနေတယ်ဆိုရင်ဘာလို့ရမလဲဒါပဲဒီဥစ္စာပဲဒါကိုအခြေခံလွတ်မပစ်ပါနဲ့နော်နောက်တစ်ခုကုဏ္ဏဂရသုတ်တံနော် ဒီသုတ်တန်ကလည်းတော်တော်လေးကောင်းမွန်တဲ့သုတ်တန်တစ်ခုဖြစ်ပါတယ်ပါဠိမဖတ်ချင်ကြောလိုက်ပါပါဠိထဲထားတာကခုနကအကိုအကခိုင်လုံစေခြင်းတဲ့အတွက်ကြောင့်နော်အောက်မှာကြည့်ဖတ်ကြည့်ဗမာပြန်မှာယဟန်တို့ငါငါဖျားသည်ဆင်းရဲငါသည်အရိယာတို့၏အမှန်တရားကို ဟုတ်တိုင်းမှန်စွာမသိမှု၍ငါသည်ဆင်းရဲဖြစ်သောအရိယာတို့၏အမှန်တရားကိုဟုတ်တိုင်းမှန်စွာမသိမှု၍ဒါကဒုက္ခသစ္စာကိုဟုတ်တိုင်းမှန်စွာမသိမှု၍ ငါသည်ဆင်းရဲဖြစ်ကြောင်းအရိယာတို့အမှန်တရားဖြစ်သည့်သမုဒိယသစ္စာကိုဟောတိုင်းမှစွာမသိမူ၍ငါသည်ဆင်းရဲချုပ်ရာနိဗ္ဗာန်သို့ရောက်ကြောင်းဆင်းရဲချုပ်ရာနိဗ္ဗာန်ဆိုတဲ့និရောဓသစ္စာကို ဟုတ်တိုင်းမှန်စွာမသိမူ၍ငါသည်ဆင်းရဲချုပ်ရာနိဗ္ဗာန်သို့ရောက်ကြောင်းအကျင့်ဖြစ်သောအရိယာတို့၏အမှန်တရားဖြစ်သည့်မဂ္ဂသစ္စာကိုဟုတ်တိုင်းမှန်စွာမသိမူ၍ ကောင်းစွာဆင်းရဲဒုက္ခ၏အဆုံးအပိုင်းခြားကိုပြုအံ့ဟုပြောဆိုနိုင်ရသောအကြောင်းသည်မရှိဆိုလိုတာကတော့ပုဂ္ဂိုလ်တယောက်ကပြောတယ်ငါဟာဒုက္ခသစ္စာသမုဒိယသစ္စာနိရောဓသစ္စာမဂ္ဂသစ္စာဒီသစ္စာလေးပါးကိုမသိဘဲနဲ့ငါတန္တရာကိုအစဉ်ဒုက္ခကုံဆုံးအောင်လုပ်ပြမယ်လို့လာပြောမယ်ဆိုရင်ပြောတဲ့အတိုင်းဖြစ်ဖို့ဆိုတဲ့အကြောင်းမရှိနိုင်ဘူးเนาะနောက်တစ်ခုဥပမာလေးနဲ့ဟောထားတယ်ယဟန်တို့ဥပမာတော်ကား ငါဒီပြတ်တန်ဆောင်တတ်အပ်သောအိမ်ကို အောက်ပိုင်းကို မဆောက်လုံသေးမူ၍အထက်ပိုင်းကိုတင်အပ်ဟုပြောဆိုနိုင်ရသောအကြောင်းသည်မရှိယဟန်တို့ဤအတူပင်ငါသည်ဆင်းရဲဖြစ်သောအရိယာတို့၏အမှန်တရားကိုဟုတ်တိုင်းမှစွာမသိမူ၍ဒုက္ခသစ္စာကိုမသိဘူးသမုဒယသစ္စာကိုမသိဘူးနိရောဓသစ္စာကိုမသိဘူးမဂ္ဂသစ္စာကိုမသိဘူးမသိဘဲနဲ့သန္တရာဝဇ္ဇဒုက္ခကိုအောင်ပြုမယ်ဆိုရင်ဘယ်လိုမှမဖြစ်နိုင်ဘူးအိတ်တင်အခုလိုဆောက်တယ်အောက်ပိုင်းဆောက်ဦးဆိုတဲ့အခုလိုနာယံနေ ရောက်ဝဲရင်ဘာမှမရှိဘူးအပေါ်ပိုင်းအစာအုပ်ဖြစ်တဲ့ဒိုင်းကြီးမြားတွေတင်ပြီးတော့ပြတ်သက်ဆောင်ပေါက်တဲ့အင်တလုံးဆောက်မယ်ဆိုရင်ဖြစ်မှာအောက်ကတိုင်လည်းမရှိဘူးနိုင်ငံတွေလည်းမရှိဘူးရောက်ဝဲနေလည်းမရှိဘူးအဲ့ဒီအတိုင်းပဲသစ္စာလေးပါးမတိပဲနဲ့သန္တရာဝစီဒုက္ခကိုယ်အောင်လုပ်မယ်ဆိုရင်ဖြစ်နိုင်ပါမလားဒီအခြေခံလေးတွေကိုတရားကြီးတွေလက်ခံနိုင်ဖို့လိုတယ်နော်ဘယ်နဲ့တော့လက်ခံနိုင်ပါမလား ဒါဘုန်းကြီးဟောနေတာမဟုတ်ဘူးเนาะမြတ်စွာဘုရားဟောနေတာနောက်တစ်ခုယဟန်တို့ငါပြန်ငါသည်ဆင်းရဲဖြစ်သောအရိယာတို့၏အမှန်တရားဒုက္ခသစ္စာကိုသိပြီး၍နော်သမုဒိယသစ္စာကိုသိပြီး၍နိရောဓသစ္စာကိုသိပြီး၍ဆင်းရဲချုပ်ရာနိဗ္ဗာန်သို့ရောက်ကြောင်းအကျင့်ဖြစ်သောအရိယာတို့၏အမှန်တရားမဂ္ဂသစ္စာကိုသိပြီး၍ ကောင်းစွာဆင်းရဲဤအဆုံးအပိုင်းအခြားကိုပြုလုပ်မယ်လို့ပြောဆိုမယ်ဆိုရင်ပြောဆိုနိုင်တဲ့အကြောင်းသဘောဟာရှိနေတယ်ဒီလိုပုဂ္ဂိုလ်တယောက်ကပြောပြီးဒီသစ္စာလေးပါးကိုငါသိပြီးတဲ့အခါမှာတဏှာဝဆင်းဒုက္ခကိုဆုံးအောင်ငါလုပ်မယ်လို့ပြောရင်ပြောတဲ့အတိုင်းဖြစ်နေတဲ့သဘောတရားရှိပါတယ်လို့ဆိုလိုတယ်နော်အဲ့တော့သစ္စာလေးပါးသိဖို့ကတိတ်ပြီးအရေးမကြီးဘူးလားအရေးကြီးနေတယ်နောက်တစ်ခုယဟန်တို့ဥပမာတော်က ပြတ်တဆုံတတ်သောအိမ်ကိုအောက်ပိုင်းအောက်ပိုင်းကိုဆောက်လုပ်ပြီးအထက်ပိုင်းကိုတင်အပ်ဟုပြောဆိုနိုင်ရသောအကြောင်းသည်ရှိအောက်ပိုင်းအစာအုပ်ဖြစ်တဲ့တိုင်းကြီးနိုင်ရန်တွေရောင်းဝိုင်းတွေထုတ်တဲ့အကုန်လုံးရှိပြီအဲဒီခါကျတော့မှအပေါ်ပိုင်းအစာအုပ်ဖြစ်တဲ့တိုင်းကြီးမြားတွေကိုတင်ပြီးတော့အထွတ်တက်တဲ့ပြတ်တဆုံပုတ်တဲ့အင်ဂျင်လုံးကိုဆောက်မယ်ဆိုရင်မဖြစ်နိုင်ဘူးလားဖြစ်နိုင်တယ်အဲ့ဒီအတိုင်းပဲတဲ့သစ္စာလေးပါးကိုထွတ်ထွင်းသိပြီးတဲ့ပုဂ္ဂိုလ်ကငါဟာတန္တရာဝဆင်းဒုက္ခ အဆုံးပိုင်းခြားရောက်အောင်ပြုလုပ်မယ်ဆိုရင်ဖြစ်နိုင်တဲ့သဘောရှိပါတယ်ဆိုပြီးတော့ဒီလိုမြတ်စွာဘုရားဟောထားတယ်။ဘယ်နဲ့တော့အဲ့ဒီတရားတရားကြီးတွေလက်ခံနိုင်မလား။ဟိုဘုရောဟောတာလည်းမှန်တယ်နော်။ဒီဘုရောဟောတာလည်းမှန်တယ်နော်။အထိတ်တဆန့်ကျင်ဘက်နှစ်ခုကမှန်နေရင်ဖြစ်ပါမလား။မဖြစ်ဘူးဒါကိုသဘောပေါက်ဖို့လိုတယ်နော်။အဲ့ဒီတော့နံပါတ်1တရားဓမ္မစကဗောဓနာသုတ်တံအလုံး ရဘူးခြင်းလဲရဘူးမဲ့ကြားဘူးတာများကြပါတယ်နော်အဲဒီတော့ပါဠိကိုမဖတ်ချင်တော့ကြော်လိုက်တော့နော်အဲ့ဒီမှာနောက်ပိုင်းမြန်မာပြန်လေးကိုဖတ်ကြည့်ပါနော်အလုံးကြမှုကြတယ်ဗာရဏတိပိဣတိဗေဒနာအမိရတဲ့မိဂရာဝန်တော်အတွင်မှာပဲနော်ထိုကမြတ်စွာဘုရားသည်ပြစ္ဆဝဂ္ဂီဟန်တော်တော်ကိုမိတော်မူ၏နော် ယဟန်တို့ယဟန်ဖြစ်သူသည်ဤအစွန်းနှစ်ပါးတို့ကိုမမီဝဲအကုန်အဘယ်နှစ်ပါးတို့နည်းယုံညာရဲ့ရွာသူတို့၏အကျင့်ဖြစ်သောပုထုဇဉ်တို့၏အလေ့ကျင့်သာဖြစ်၍အရိယာတို့၏အလေ့ကျင့်မဟုတ်သောအကျိုးစီးပွားနှင့်မဆရှင်သောကာမဂုဏ်တို့၌ကာမဂုဏ်ချမ်းသာကိုကန့်ညီသောအဖြစ်အဖန်တလဲလဲလို့လိုက်စားအထုတ်ခြင်းသည်၎င်းဒါကတော့ကာမဒုက္ခလင်္ကာနုယောဂခေါ်ပါတယ်နော်ကာမဂုဏ်တွေကိုလိလလိုက်စားနေတဲ့လုပ်ငန်းခွင်တစ်ခုပဲ နောက်တစ်ခုကကိုယ်စိတ်ဆင်းရဲခြင်းကိုဖြစ်စေတတ်သောအရိယာတို့၏အကျင့်မဟုတ်သောအကျိုးစီးပွားနှင့်မဆက်ရှင်သောကိုယ်ပင်မမှုကို အထုတ်ခြင်းသည်၎င်းအဲ့ဒါကတော့အတ္တကိလမထနယောကနော်ဆိုလိုတာကတော့အစာမစားဘဲနဲ့ကျင့်တယ်အဋ္ဌာန်နဲ့ရေ49ရက်တောက်ပြီးတော့ကျင့်တယ်ဟုတ်တယ်မလားအဲ့ဒီဟာမျိုးတွေပဲသူကအာမရှိရင်တရားကမထိုင်နိုင်ပါဘူးတရားမထိုင်နိုင်ရင်လည်းတမာရီကဖြစ်မလား မဖြစ်ပါဘူးတမာရီမရှိရင်လည်းဘုရားဟောတဲ့ဒီသစ္စာလေးပါသိဖို့ဆိုတာဖြစ်နိုင်ပါမလားမဖြစ်နိုင်ဘူးဒါကိုသဘောပေါက်ဖို့လိုတယ်နော်အဲဒီတော့ဤနှစ်ပါးတို့ဒီဒီကာမဒုက္ခလိကံနုယောဂခေါ်တဲ့ကာမဂုဏ်လိလာလိုက်စားတဲ့လုပ်ငန်းကိုလည်းစွန့်လွတ်ဖို့တော့လိုတယ်အတ္တကိလမထနုယောဂခေါ်တဲ့မိမိကိုယ်ကိုပင်မအောင်ဆင်းရဲအောင်ပြုလုပ်နေတဲ့ကျင့်စဉ်ကိုပဲစွန့်ဖို့လည်းလိုတယ်နော်ဘာပြောတာလဲ ဘုန်းကြီးဝတ်တော်လို့ပြောနေတာဟုတ်တယ်မလားသီလရှင်ဝတ်တော်ဘုန်းကြီးဝတ်တော်ဒါပြောနေတာနော်စွန့်ရမယ်မစွန့်တော့မစွန့်နိုင်ဘူးဆိုရင်ဘာဖြစ်မလဲအရှိကိုလျှောက်ပြီးတော့အနောက်ကိုပြန်ပြန်ပြီးမျောနေရတယ်အဲ့ဒီတော့ရှေ့သွားလို့ရပါတော့မလားအဲ့ဒါပဲနော်ကဲနောက်တစ်ခုယဟန်တို့ထိုအစွန်းနှစ်ပါးတို့တို့မရောက်မူ၍မကတ်ရောက်မူ၍ငါဖျားသည်အထူးသဖြင့်သိတော်မူအပ်သောပညာမျက်စိကိုပြုတတ်သော ဉာဏ်အမြင်ကိုပြုတတ်သော အလဲအလတ်ဖြစ်သောမဇ္ဈိမပရိပဒအကျင့်သည်ကိလေသာငြိမ်းရန် အလွတ်ငါဖြစ်ထူးသောဉာဏ်ဖြင့်သိရန်အလွတ်ငါဖြစ်သစ္စာလေးပါးကိုသိရန်အလွတ်ငါဖြစ်နိဗ္ဗာန်ကိုမျက်မှောက်ပြုရန်အလွတ်ငါဖြစ်ယဟန်တို့ငါဖျားသည်အထုသဖြင့်သိတော်မူသောပညာမျက်စိကိုပြုတတ်သောဉာဏ်အမြင်ကိုပြုတတ်သောကိလေသာငြိမ်းခြင်း ထိုသောဉာဏ်ဖြင့်သိခြင်းသစ္စာလေးပါးကိုသိခြင်းနိဗ္ဗာန်ကိုမျက်မှောက်ပြုခြင်းဟာဖြစ်သောထိုအလယ်လတ်ဖြစ်သောမြတ်သောအကျင့်မိစိမပရိပရာကအဘယ်နည်းအလုံးကြားဖို့နော်ဤအင်္ဂါ၈ပါးရှိသောအရိယာမက်တိဤအင်္ဂါ၈ပါးရှိသောအရိယာမက်ဟူသည်အဘယ်နည်းသမ္မာဒိဋ္ဌိမှန်စွာသိမြင်ခြင်းမှန်စွာသိမြင်ခြင်းသမ္မာဒိဋ္ဌိမှန်စွာကြံခြင်းသမ္မာသင်္ကပ္ပမှန်စွာပြောဆိုခြင်းသမ္မာဝါစာမှန်စွာပြုလုပ်ခြင်း သမ္မာကမ္မန္တမှန်စွာအသက်မွေးခြင်းသမ္မာအာဇီဝမှန်စွာအထုတ်ခြင်းသမ္မာဝါယာမမှန်စွာ အောက်မေ့ခြင်းသမ္မာတတိမှန်စွာတည်ကြည်ခြင်းသမ္မာသမာဓိဤတိတို့ဒီမဂ္ဂင်၈ပါးပဲနော်ဒီတော့ဒီမဂ္ဂင်၈ပါးကနိဗ္ဗာန်ကိုသွားတဲ့အခါမှာတချောင်းဒီတော့လမ်းပဲ one way ဆိုတာပါခေါ်တယ်ဟုတ်လားတချောင်းဒီတော့လမ်းပဲ နှစ်ကြောင်းရှိတယ်နှစ်လမ်းရှိတယ်ဆိုရင်တော့ကိုကြိတ်တဲ့လမ်းရွေးချယ်သွားပေါ့ခုကတစ်ကြောင်းပဲတစ်လမ်းပဲရှိတယ်လို့ဘုရားကဟောနေတာဒီလမ်းပဲမရှိမှပြိပတာနော်အဲ့တော့တမ္မာဒိဋ္ဌိဆိုတာကဘာလဲဒါသိကျင့်ကြံတာသိဖို့မလိုဘူးလားဘာလဲတမ္မာသင်္ကပ္ပဘာလဲတမ္မာဝါစာဘာလဲတမ္မာကမ္မတဘာလဲတမ္မာအာဇီဝဘာလဲတမ္မာဝါယမတမ္မာတတိဘာလဲတမ္မာသမာဓိဒါသိဖို့လိုတယ်နော်လိုတဲ့အခါကျတော့ကိုကြီးဒီနောက်ပိုင်းမှာရှင်းထားပေးပါတယ်နော်ကဲနောက်ပိုင်းရှင်းမှပဲထပ်ပြောမယ် ယဟန်တို့ငါဖျားသည်အတွင်းဖြင့်သိတော်မူအပ်သောပညာမျက်စိကိုပြုထသောဉာဏ်အမြင်ကိုပြုထသောဤအလယ်လတ်ဖြစ်သောမြတ်သောအကျင့်သည်ကိလေသာငြိမ်းရန်အလုံးငါဖြစ်ထူးသောဉာဏ်ဖြင့်သိရန်အလုံးငါဖြစ်သစ္စာလေးပါးကိုသိရန်အလုံးငါဖြစ်နိဗ္ဗာန်ကိုမျက်မှောက်ပြုရန်အလုံးငါဖြစ်ယဟန်တို့ဤဒီကဆင်းရဲဖြစ်သော အရိယာတို့၏အမှန်တရားဒုက္ခအရိယာသစ္စာပေတိပရိသတ်တေဂျနိယချင်းသည်လေးဆင်းရဲဝေယချင်းသည်လေးဆင်းရဲ၏ နာရခြင်းသည်လေးဆင်းရဲ၏နေရခြင်းသည်လေးဆင်းရဲ၏မချစ်သောသူတို့နှင့်အတူနေရခြင်းသည်လေးဆင်းရဲ၏ချစ်သောသူတို့နှင့်ကိုယ်ကွင်းရခြင်းသည်လေးဆင်းရဲ၏ဘယ်နဲ့တော့မှားလားမှန်လားဟုတ်တခါကြီးတွေသူတို့နေနေတာသိတာပဲဟုတ်တယ်မလားအကုန်လုံးသိတယ်ကိုယ်နဲ့မတည့်တဲ့လူတွေအစည်းအဝေးထိုင်ရမှစိတ်ထဲမှာသိပြီးမှန်မှုဟုတ်တယ်မလားอืมပြီးတော့မချစ်သောသူတို့နှင့်အတူနေရခြင်းသည်လေဆင်းရဲချစ်သောသူတို့နှင့်ကိုယ်ကွင်းရခြင်းသည်လေဆင်းရဲ လူကြီးရန်ကို မရခြင်းသည်လီဆင်းရဲအကျဉ်းအဖြစ်ဆွဲလန်းရာအာယုံဖြစ်သောခန္ဓာ၅ပါးတို့သည်လီဆင်းရဲကုန်၏ဒီနေရာမှာလူကြီးရန်ကိုမရခြင်းဆိုတာကတော့ဟောမာသတိပရဏသုတ်တံမှာရှင်းထားပါတယ်နော်ပတ်စံလူကြီးတော့ပြောတာမဟုတ်ဘူးအိုနေတဲ့ပုဂ္ဂိုလ်တယောက်ကမအိုခြင်းဘူးမအိုတာကို အလိုရှိတယ်ရလားမရဘူးနာနေတဲ့ပုဂ္ဂိုလ်တယောက်ကမနာတာကိုအလိုရှိတယ်ရနိုင်မလားမရနိုင်အဲ့ဒီဟာမျိုးတွေပဲနော်ဒီမဲ့ပုဂ္ဂိုလ်ကမသေးတာကိုအလိုရှိတယ်မရနိုင်ဘူးနော် ဒီလိုဟာမျိုးတွေကိုပြောတာပါနော်ကဲယဟန်တို့ဤဒီကဆင်းရဲ၏အကြောင်းဖြစ်သောအရိယာတို့၏အမှန်တရားသမှုတရားအရိယာသစ္စာပေတိအကျဉ်းတဏှာဒီဘဝတည်း၌ဖြစ်စေတတ်နှစ်သက်ခြင်းတတ်မဲ့ခြင်းနှင့်တကွဖြစ်ထိုတို့အာယုန်၌လွန်စွာနှစ်သက်တတ်၏အဲ့ဒါကတော့ခွန်ကြီးတို့စာပေနယ်လုံးဝဟရအရာပြောရင်တော့ဗရဏာနီလို့ခေါ်ပါတယ်နော်သူကခေါင်းဆောင်မယ် ဝတစ်ခုကိုတွေ့တန်တက်မဲ့မှု ရှိမှကံတွေကအကျိုးပေးတယ်ဘဝတစ်ခုကိုတွေ့တဲ့တက်မဲ့တဲ့တဏှာကိုဘုရားရှင်ကခုနကအရင်အမြင့်တွေကအကုန်လုံးပယ်လိုက်တယ်အဲ့ဘုရားရှင်ထူထောင်ခဲ့တဲ့ကံတွေကအကျိုးပေးနိုင်တဲ့စွမ်းအားမရှိတော့ကုန်းသွားတယ်စွမ်းအင်တွေကုန်းသွားတယ်ဒါကြောင့်ဒါဗရဏဏီပဲသူကအချုပ်ပဲတဏှာကဘဝတွေကို ဖြစ်စေတာလဲရှိတယ်လို့တဏှာလဲဟိုကံထဲမှာသူလဲအပါဝင်ပါပဲနော် တဏှာကိုအခြေခံပြီးတော့တနည်းပြောရင်တော့အဝိဇ္ဇာတဏှာဥပါဒံကိုအခြေခံပြီးတော့ထူထောင်ထားတဲ့ကံတွေရှိတယ်။ကုသိုလ်ကံတွေလည်းရှိတယ်အကုသိုလ်ကံတွေလည်းရှိတယ်။ဒီကံတွေကအကျိုးပေးတာပဲ။အဲ့ဒီကံတွေကဒီတဏှာဆိုတဲ့အဖို့ကိုမရခဲ့ရင်အကျိုးပေးနိုင်တဲ့စွမ်းအားမရှိဘူး။ဒါကြောင့်သူကဗရဏဏိယဖြင့်ဟောထားတာနောက်ပိုင်းမှာဘုန်းကြီးသမုဒိယသစ္စာဘာဆိုတာကိုဒီအချက်မှာရှင်းထားပါတယ်နော်။ဒါနောက်တစ်ခုဤတတ်မဲ့မှုတဏှာဟူသည်အဘယ်နည်းကာမဘုံ၌တတ်မဲ့မှုတဏှာကာမတဏှာ ဒီမြဲဟုယူသောသတ္တရဒိဋ္ဌိနှင့်တကွဖြစ်သောတတ်မဲ့မှုတဏဘဝတဏသူကအဲ့ဒါကတော့ဒီလိုပါဘုန်းကြီးတို့သန္တနာပအယူဆရှိနေတဲ့ဗြဟ္မဏတွေအထူးသဖြင့်သူတို့ကအတ္တကိုယုံကြည်ကြတယ်ဒီခရိယန်တွေလည်းအတ္တယုံကြည်တယ်မွတ်စလင်လည်းအတ္တကိုယုံကြည်ပါတယ်အတ္တရှိတယ်အတ္တဆိုတဲ့အတ္တကောင်လေးပြောင်းကောင်ဝိညာဉ်ကောင်လေးရှိတယ်ဒီအတ္တလေးကမသိမသိဘူးမပြည့်စည်ဘူးဘဝတစ်ခုပြီးတစ်ခုပြောင်းနေတယ်လို့သူတို့ကလက်ခံထားတယ် ဟုတ်တယ်မလားအဲဒီလက်ခံကြတော့ဒီအတ္တဝါဒကို စွဲကင်ပြီးတော့နှစ်သက်မြန်နိုးနေတဲ့အဲဒီနှစ်သက်မြန်နိုးနေတဲ့တဏှာကိုအဲဒီမှာသတ္တရဒိဋ္ဌိနဲ့တကွဖြစ်သောတတ်မဲ့မှုတဏှာဘဝတဏှာနော်သေလင်ပြဆက်ဤဟုယူသောဥစေတဒိဋ္ဌိနှင့်တကွဖြစ်သောတတ်မဲ့မှုတဏဝိဘဝတဏအဲ့ဒါကတော့ community ပေါ့ဒီထဲလည်းပါခြင်းပါမလားတော့မသိပါဘူးနော် ဘဝဆိုတာပခက်နဲ့ခေါင်းကြမှာပဲရှိတယ်ခေါင်းဟုတ်ပဲဘာမှမရှိပါဘူးဆိုပြီးသူတို့ကဒီလိုယူဆတယ်ဒါသေရင်ပြတ်သွားပြီအတ္တဟာသေရင်ပြတ်သွားတယ်ဘာမှမရှိဘူးအဲ့ဒီဝါဒကိုနှစ်သက်မြန်လို့နေတဲ့တဏှာဒါဥစ္စေတဒိဋ္ဌိနဲ့တွဲနေတဲ့တဏှာကဲနောက်တစ်ခုယဟန်တို့ဤဒီကဆင်းရဲ၏ချုပ်ရဖြစ်သောအရိယာတို့၏အမှန်တရားនិရောဓအရိယသစ္စာပေတိယင်းဆင်းရဲ၏ချုပ်ရဟုသည် ထိုတတ်မဲ့မှုတဏှာဤသာလျှင်အကျွမ်းမဲ့ဇွဲမဲ့မှုကင်းပြောက်ခြုံငင်းရာစွန့်လွတ်ရာတဖန်စွန့်ပင်ရာလွတ်မြောက်ရာမကန့်ကြီးရာနိဗ္ဗာန်ပင်ဖြစ်၏တဲ့ဒါကတော့တိုက်ရိုက်ဘာသာပြန်ထားတာပါနော်သူရဲ့ဒီနိရောဓသစ္စာနဲ့ပတ်သက်လို့ဘုန်းကြီးနောက်ပိုင်းမှာရှင်းထားပါတယ်နော်ထပ်ပြီးနောက်ပိုင်းမှာရှင်းမယ်နိဗ္ဗာန်ကိုအစွဲပြုပြီးမှဆိုလိုတာကဒီတဏှာကဂုံတယ်ဆိုလိုတာကအရိယာမဉ္ဇဉ်တွေကနိဗ္ဗာန်ကိုအာရုံယူတယ် အရိယာမဉ္ဇဏ်ကနိဗ္ဗာန်ကိုအာယုံယူနိုင်တဲ့အခါကြမှအရိယာမတရားကကိလေသာကိုပယ်နိုင်တယ်နိဗ္ဗာန်ကိုအာယုံမယူနိုင်သေးရင်နိဗ္ဗာန်ရဲ့အာရမဏပစ္စယတတ္တိဖြင့်ကျေစုပြုပေးနေတဲ့အကူအညီကိုမရခဲ့ရင်အရိယာမဉ္ဇဏ်တွေကကိလေသာကိုပယ်စွန့်နိုင်တဲ့စွမ်းအားမရှိဘူးပယ်တတ်နိုင်တဲ့စွမ်းအားမရှိဘူးအဲဒါကြောင့်နိဗ္ဗာန်ကိုအစွဲပြုတ်ပြီးမှဒီကိလေသာတဏှာကကုန်ရတယ်အဲဒါကြောင့်နိဗ္ဗာန်ကတည့်ရဲ့နိရောဓသစ္စာမှန်တယ်ဒါပေမဲ့ နိဗ္ဗာန်ကိုအစွဲမြုပ်ပြီးတော့မှကိလေသာဂုံတော့ကိလေသာဂုံခြင်းကအကျိုးတရားပဲနိဗ္ဗာန်နဲ့မညံတို့ပေါင်းစုံလိုက်ခြင်းကြောင့်ဖြစ်ပေါ်လာရတဲ့အကျိုးတရားဘုန်းကြီးတို့ဒီအတ္တကရတနိဗ္ဗာန်ဆိုတာကတော့သူကအကြောင်းနိဗ္ဗာန်လို့တော့ဒီလိုပြောတယ်ဒါပေမဲ့လို့အကြောင်းတရားပင်ဖြစ်냐တော်လဲသူကသိခြင်းအမြဲနိစ္စသာဝရအမြဲတည်နေတဲ့သဘောဝတစ်ခုဖြစ်ပါတယ်နော်အဲ့ဒါကြောင့်အဲ့ဒီនិရောဓသစ္စာအစစ်ကတော့နိဗ္ဗာန်ပဲဒါကလောကုတ္တရာនិရောဓသစ္စာ ဒီဘက်ကတဏှာချုပ်ငြင်းခြင်းစတဲ့ဥစ္စာတွေကိုလည်းនិရောဓသစ္စာဆိုပြီးမြတ်စွာဘုရားဟောထားတာအင်္ဂုတ္တပါဠိတော်မှာရှိနေပါတယ်အဲ့ဒါကတော့ဘုန်းကြီးတို့ဝိပဿနာဉာဏ်ရဲ့အရှုကအယုံဖြစ်တဲ့သစ္စာတွေကိုမြတ်စွာဘုရားကဟောနေတာပါနော်ကဲနောက်တစ်ခုယဟန်တို့ဤဒီကဆင်းရဲချုပ်ရနိဗ္ဗာန်သို့ယုံကြောင့်အကျင့်ဖြစ်သောအရိယာတို့၏အမှန်တရားမဲ့ကအရိယာသစ္စာပေတိဤအရိယာမဲ့သည်အင်္ဂါ၈ပါးရှိအင်္ဂါ၈ပါးဟူသောကခုနကတည်းပဲနော် တမ္မာဒိဋ္ဌိကနေတမ္မာတမာဒိအထိမဂ္ဂင်၈ပါးပဲကဲနောက်တစ်ခုဒုက္ခသစ္စာနဲ့ဉာဏ်၃ပါးယဟန်တို့ဤတရားသည်ဆင်းရဲဖြစ်သောအရိယာတို့၏အမှန်တရားဒုက္ခအရိယာသစ္စာမြည်၏ဟုဘုရားမဖြစ်မီရှိကမကြားဘူးကုန်သောဒုက္ခသစ္စာတရားတို့၌ငါဖျား၏ပညာမျက်စိသည်ထင်ရှားဖြစ်အသိဉာဏ်သည်ထင်ရှားဖြစ်အပြားအဖြင့်သိတတ်သောဉာဏ်ပညာသည်ထင်ရှားဖြစ် ထိုးထွင်း၍သိထသောဉာဏ်ဝိဇ္ဇာသည်ထင်ရှားဖြစ်အလင်းရောင်သည်ထင်ရှားဖြစ်သစ္စာဉာဏ်ယဟန်တို့ငါဖျားသည်ထိုစင်းရဖြစ်သောအရိယာတို့၏အမှန်တရားဒုက္ခအရိယာသစ္စာတရားကိုစင်စစ်ပိုင်းခြား၍သိတတ်၏ဟုဒါကကိစ္စညာနော်ယဟန်တို့ငါဖျားသည်ထိုစင်းရဖြစ်သောအရိယာတို့၏အမှန်တရားဒုက္ခအရိယာသစ္စာတရားကိုပိုင်းခြား၍သိခဲ့ပြီးပြီဟုဘုရားမဖြစ်မီရှိကမကြားစဖူးကုန်သော ဒုက္ခသစ္စာတရားတို့နဲ့ငါဖျားကြီးပညာမျက်စိသည်ထင်ရှားဖြစ်အသိဉာဏ်သည်ထင်ရှားဖြစ်အပြားအဖြင့်သိထသောဉာဏ်ပညာသည်ထင်ရှားဖြစ်ထိုးထွင်း၍သိထသောဉာဏ်ဝိဇ္ဇာသည်ထင်ရှားဖြစ်အလင်းရောင်သည်ထင်ရှားဖြစ်၏ဒါကကတ္တဉာဏ်နော်ဆိုလိုတာကဘုရားရှင်သည်ဤကဒုက္ခသစ္စာလို့သိတယ်ဤဒုက္ခသစ္စာသည်ဝိပဿနာဉာဏ်ဖြင့်ထိုးရင်းသည်အမသိရမယ့်တရားလို့နော်သိတယ် ဒီဒုက္ခသစ္စာကိုငါဖျက်သိပြီးပြီလို့လည်းသိတယ်ဤကဒုက္ခသစ္စာလို့သိတာကသစ္စာညာဤဤဒုက္ခသစ္စာဟာသိရမယ်တရားပဲလို့သိတာကကိစ္စညာဤဒုက္ခသစ္စာကိုငါဖျက်သိပြီးပြီလို့သိတာကကတညာဒါပဲသုံးခုပဲနော်နော်သမုဒိယသစ္စာ၌လည်းဒီတိုင်းပဲယဟန်တို့ဤတရားနှင့်ဆင်းရဲခြင်းအကြောင်းဖြစ်သောအရိယာတို့၏အမှန်တရားသမုဒိယအရိယာသစ္စာမြည်ဟု ဖျားမဖြစ်မီရှေ့ကမကြဘူးကုန်သောသမုဒိယသစ္စာတရားတို့၌ငါဖျား၏ပညာမျက်စိသည်ထင်ရှားဖြစ်အသိဉာဏ်သည်ထင်ရှားဖြစ်အပြားအဖြင့်သိတတ်သောဉာဏ်ပညာသည်ထင်ရှားဖြစ်ထိုးတွင်၏သိတတ်သောဉာဏ်ဝိဇ္ဇာသည်ထင်ရှားဖြစ်အလင်းရောင်သည်ထင်ရှားဖြစ်ဒါကသစ္စာညာနော်ယဟန်တို့ငါဖျားသည်ထိုဆင်းရဲခြင်းအကြောင်းဖြစ်သောဤအရိယာတို့၏အမှန်တရားသမုဒိယအရိယသစ္စာတရားကိုပဲအပ်၏ဟုပြီနော် ပဲအဲ့နော်ဒါပဲရမယ်တရားပဲလို့နောက်တစ်ခုဒါကိစ္စညာယဟန်တို့ငါဖျားသည်ထိုဆင်းရဲကြီးအကြောင်းဖြစ်သောအရိယာဤအရိယာတို့၏အမှန်တရားသမုဒိယအရိယာသစ္စာတရားကိုပယ်ပြီးပြီဟုဖျားမဖြစ်မီရှိကမကြားဘူးကုန်သောသမုဒိယသစ္စာတရားတို့၌ငါဖျား၏ပညာမျက်စိသည်ထင်ရှားဖြစ်အသိဉာဏ်သည်ထင်ရှားဖြစ်အပြားအဖြစ်သိတတ်သောဉာဏ်ပညာသည်ထင်ရှားဖြစ် ထိုတွင်၏တိထသောဉာဏ်သည်ဉာဏ်ဝိဇ္ဇာသည်ထင်ရှားဖြစ်အလင်းရောင်သည်ထင်ရှားဖြစ်ဒါကကတ္တဉာဏ်နော်အဲ့ဒီအလင်းရောင်ထင်ရှားဖြစ်တာဆိုတာကဒီကကြီးတွေဒီမကြီးတွေအမတန်စိတ်ဝင်စားဖို့ကောင်းပါတယ်နော်ဘုန်းကြီးတို့ဘယ်လိုကြောင့်ဖြစ်ပေါ်လာတယ်ဆိုတာလေးကိုနည်းနည်းလေးသဘောပေါက်အောင်လေးဘုန်းကြီးတို့ဒီဟရိယဝတ္ထုကိုလည်းနှလုံးအိမ်အတွင်းရှိတဲ့ဟရိယဝတ္ထုယုတ်ကိုပြီးတွယ်ဖြစ်ပေါ်နေတဲ့စိတ်တိုင်းစိတ်တိုင်းကယုတ်ကလစိတ္တဇယုတ်ကိုဖြစ်စေတယ်စိတ္တဇယုတ်ကလတိလို့ခေါ်ပါတယ် ခုလိုအင်အားကြီးမားနေတဲ့သမထဘာဝနာစိတ်ဝိပဿနာဘာဝနာစိတ်တို့လိုအလွန်အဆင့်မြင့်နေတဲ့စိတ်ကြီးကြတော့စိတ္တယုတ်ကလံပေါင်းများစွာကိုဖြစ်စေတယ်စိတ်တစ်ခုတည်းကစိတ်တကလပေါင်းကိုမရင်မတွက်နိုင်ကိုအလွန်အလွန်များပြားစွာဖြစ်စေတယ်ဖြစ်စေတဲ့အခါမှာအဲ့ဒီကလတိုင်းကိုဓာတ်ခွဲလိုက်ရင်ပထဝီအဘောဒေဇောဝါယောအစင်အနတ်အရသာဩဇာဆိုပြီးသဘောတရား၈ခုရှိတယ်ကလတိုင်းမှာ၈ခုစီရှိတော့အဲ့အယောင်အစင်လေးပဲအဲ့ဒီအယောင်အစင်လေးကဘာတုရ အလွန်တောက်ပါတယ်။ဘာဖြစ်လို့တောက်ပါလဲဆိုတော့အကြောင်းရင်းစိတ်အကြောင်းရင်းဖြစ်တဲ့စိတ်ကတကောအနိသင်ရှိတဲ့စိတ်ဖြစ်နေတယ်။သမထဘာဝနာစိတ်ဝိပဿနာဘာဝနာစိတ်တို့လိုအဆင့်မြင့်တဲ့စိတ်ဓာတ်ဖြစ်တယ်။ဝိပဿနာဉာဏ်လေးကရင့်ကျက်လာပြီဆိုရင်ရင့်ကျက်လာတဲ့ဝိပဿနာဉာဏ်ရဲ့အဆုံးမှာဖြစ်ပေါ်လာတဲ့ဒီအရိယာမဉဏ်ကလည်းဒီစိတ္တရုပ်ကိုဖြစ်စေတာပဲ။အရိယာမဉဏ်ကြတော့ပို့ပြီးတော့တကောအနိသင်ကြီးပါတယ်အဲ့ဒီအရိယာမဉ္ဇဏ်တွေထဲမှာလည်းအထူးသဖြင့်ဘုရားရှင်ရဲ့အရိယာမဉ္ဇဏ်ကတကုအကြီးဆုံးပဲ အမတန်တကောကြီးမားတဲ့ဒီအရိယာမညာရဲ့စွမ်းအားကြောင့်ဖြစ်ပေါ်လာတဲ့စိရိစယုတ်တွေကတကောလုံးပြတ်သွားတယ်။ပြတ်သွားလိုက်တဲ့အချိန်ခါမှာကလတ်တိုင်းမှာပါရှိတဲ့ဝဏ္ဏတယူပါယုံတွေဟာကလတ်တစ်ခုရဲ့ယူပါယုံနဲ့နောက်ကလတ်တစ်ခုရဲ့ယူပါယုံရဲ့တောက်ပမှုတွေအကုန်လုံးကုဆက်သွားတယ်ခုဒီကမီးလိုပဲမီးကလည်းအကုန်လုံးအမှုံလေးတွေပဲအမှုံလေးတွေပေါင်းစုထားတာပဲနော်အဲ့ဒီအတိုင်းပဲခန္ဓာကိုယ်ရဲ့ပြန်သွားတယ်နောက်တစ်ခုပြဿနာကဘာလဲဆိုတော့ အဲ့ဒီကလတိုင်းမှာဒေဇောတတ်ပါတယ်ပထဝီအာဘောဒေဇောဆိုပြီးဒေဇောတတ်ပါတယ်အဲ့ဒီဒေဇောတတ်ကဥတုလို့ခေါ်ပါတယ်ဒီဥတုကလည်းနောက်ထပ်ယုတ်ကလအသစ်တွေကိုဆင်ငဲဆင်ငဲဖြစ်စေတယ်အဲ့ဒီယုတ်ကလတိုင်းမှာဓာတ်ခွဲလိုက်ရင်ရှစ်ခုပဲရှစ်ခုတော့မှလည်းဝဏ္ဏတယူပါယုံအစင်းလေးပါတယ်အဲ့ဒီအစင်းလေးကလည်းဘာတုရတိတ်တော့ပါတယ်စိနိကယုတ်ကလတည်းရဲ့အယောင်ဆင်းနဲ့အဲ့ဒီဥဒ္ဒဇယုတ်ကလတည်းရဲ့အယောင်ဆင်းကနှစ်ခုရောစပ်ပြီးတော့ခန္ဓာအင်းထဲမှာတောက်ပါတယ်သို့တော့ ဘာဝနာစိတ်ကစွမ်းအားသိကြီးလာပြီဆိုရင်အဲ့ဒီဥရိယယုတ်ကလတိကအစ္ဆဒအထင်သမကဗိဓာတိပြန့်ပြီးဖြစ်သွားတယ်ဖြစ်သွားတော့အဲ့ကလတိုင်းမှာလည်းဒေဇောတဒေဇောတတိဘာတော့အဲ့ဒေဇောတတိကစင်ကဲစင်ကဲကလပုံများစွာကိုဖြစ်စေတယ်အဲ့တော့ကလတစ်ခုမှာရှိတဲ့ဒေဇောကကလပုံများစွာဖြစ်စေတော့ဒေဇောကြောင့်ဖြစ်တဲ့ကလတိကအများကြီးရှိနေတော့စိရိစကလတိကအများကြီးရှိတော့စိရိစကလတိမှာဒေဇောပါနေတော့ ဒီသောတော်ကြောင့်ဖြစ်ပေါ်နေတဲ့ကလတ်တွေကမယမတွက်အောင်များပြီးတော့အစ္စတဒနာမကဗိဓာတိပြန့်သွားတယ်။ပြန့်သွားတော့အဲ့ဒီယုတ်ကလတ်တွေရဲ့အယောင်လေးတွေကလည်းကလတ်တစ်ခုရဲ့အယောင်နဲ့နောက်ကလတ်တစ်ခုရဲ့အယောင်ရောစပ်ပြီးတော့အကုန်လုံးအလင်းရောင်တွေကအပြင်းထိပြန့်သွားတယ်။အထူးသဖြင့်ဘုန်းကြီးတို့စာမရှိတာကတော့မြတ်စွာဘုရားပဋ္ဌာန်းဒေသနာတော်ကိုဟောကြားတော်မူတဲ့အချိန်ခါမှာပြန့်ထွက်သွားတဲ့ဒီအလင်းရောင်တွေဟာလောကဓာတ်ပေါင်းတိုက်တောင်းအထိပြန့်တယ် အဲ့တော့လောကဓာတ်တောင်းထိပြန့်သွားတဲ့ဒီအလင်းရောင်တွေဟာဒီနေ့အထိဇက်တက်တည်ရှိနေပါသေးတယ်ဆိုပြီးဒီလိုအဖြစ်ပြောတယ်ဒါစွမ်းအားစိတ်တက်ရဲ့စွမ်းအားပဲဒကာကြီးတွေဒကာကြီးတွေမှာလည်းစိတ်တက်ရှိပါတယ်ဒီစိတ်တက်ကိုတကောအာနိသင်ထက်တဲ့စိတ်တက်တစ်ခုဖြစ်အောင်ပြုပြင်နိုင်မယ်ဆိုရင်ဒီစိတ်တက်ကြောင့်အလင်းရောင်တွေကပေါ်လာပါတယ်အဲ့ဒီစိတ်တက်ကိုမိဘကြောင့်လည်းမှာပဲအသုံးချနေတယ်အပြစ်မထွက်ဘူးဘယ်နဲ့တော့ရပါမလား အဲ့ဒါပဲဒါပဲဆရာမိဘကြောင့်လည်းထွက်ဖို့ဘုန်းကြီးကတော့တိုက်တွန်းနေတာပါနော်ကဲအယောင်လင်းသည်ဖြစ်နော်နောက်တစ်ခုနိရောဓသစ္စာယဟန်တို့ဤနိဗ္ဗာန်သည်ဆင်းရဲခြင်းချုပ်ရဖြစ်သောအရိယာတို့၏အမှန်တရားနိရောဓအရိယာသစ္စာမိနိရောဓအရိယာသစ္စာမိဤဟုဘုရားမဖြစ်မီရှေ့ကမကြားဘူးကုန်သောနိရောဓသစ္စာတရားတို့၌ငါဖျားဤပညာမျက်စိသည်ထင်ရှားဖြစ် အသိဉာဏ်သည်ထင်ရှားဖြစ်အပြားအဖြစ်သိထသောဉာဏ်ပညာသည်ထင်ရှားဖြစ်ထိုးထွင်း၍သိထသောဉာဏ်သည်ဉာဏ်ဝိဇ္ဇာသည်ထင်ရှားဖြစ်အလင်း